ရပါပြီကိုသင်္นานစကြအောင်နော်အင်းဒီဘုန်းကြီးတို့2020ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်သင်ကျောင်းကိုပိုင်းပိုင်းဆက်နေပေါ့ဘုန်းကြီးတို့ရှင်ဘက်ကအိန္ဒိရီ5ပါးညီမညီမြောင်ပြုလို့ရမယ်အဲ့ဒီပိုင်းလေးပြောတာပေါ့အိန္ဒိရီ5ပါးညီမြောင်ဘယ်လိုအမျိုးတွေလုပ်ရမလဲနမိတ်ပေါ့နော်နမိတ်တရားထုတ်လိုက်တဲ့ခါကျတော့ ဇံလိုက်သွားခြင်းတဲ့ပုဂ္ဂိုလ်များပရမသောပရိကမနမိတ်ပေါ်တတ်ပါတယ်နော်ရှေတုမှာပဲဖြစ်ဖြစ်အစာလည်းဆုံးမှာပဲဖြစ်ဖြစ်ဝင်လေတွေငြိမ်သက်သွားတဲ့ဘိုင်းမှာပဲဖြစ်အဲ့ဒီချိန်မှာတမာရီအောက်ကောင်းလာတဲ့ခါမှာမိကိုရောင်လို့အစင်းလေးပေါ်တာကိုပရိကမနမိတ်လို့ခေါ်ပါတယ်အဲ့ဒီကနေဆက်ကျင့်ကြံအထုလို့တမာရီအောက်ကောင်းတော့ဖြူရောနမိတ်လေးပေါ်လာဒါဥက္ကနမိတ်လို့ခေါ်ပါတယ် အဲ့ရနေဆက်ခြင်းတမာရီအကောင်ဆက်ခြင်းတဲ့ခါကျပရိပါကနမိတ်ဘယ်လိုကျင်ပေါ်လာလဲဆိုကြဲရောင်လို့တောက်ပါတယ်ကြည်လင်တဲ့အရောင်လေးပေါ်လာတယ်ပေါ့လေအဲ့ဒီဟာကိုပရိပါကနမိတ်လို့ခေါ်တယ်အဲ့ဒီပရိပါကနမိတ်ကအထင်ရတင်ရခက်တယ်ထိမ့်သိရခက်တော့အဲ့ဒီကိုထိမ့်သိအောင်ဘယ်လိုလုပ်ရမလဲဒီဟာပြုတ်မကြတော့သို့မဟုတ်ဒီတဲ့တိုးတက်လာအောင် အိန္ဒိ၅ပါးညီမြောင်ခြင်းရတယ်တချို့ကြောင့်ဝိပဿနာထုတ်တယ်ဝိပဿနာကျင့်တဲ့ပုဂ္ဂိုလ်များကြတော့ဘာလို့လဲဆိုတော့ဘုန်းကြီးတို့ဒီမှာအိန္ဒိ၅ပါးညီမြောင်ကျင့်ရမယ်ဒါအတူတူပဲနော်ဘုန်းကြီးတို့ဒီဟာအဲ့လိုငါတို့နဲ့မဆိုင်သေးဘူးဆိုပြီးတော့အဲ့လိုလဲစိတ်ပြည့်စရာမရှိဘူးအခုကဘုန်းကြီးကဒီဇံပိုင်းပြောနေလို့နော်ဝိပဿနာပိုင်းကြလဲဒါလူတိုင်းလူတိုင်းလိုတာပဲကိုယ်ဟာနဲ့ကိုယ်ကျင့်လို့ရတယ်မနေ့ကပြောတာကအိန္ဒိ၅ပါးညီမြောင်ပြုလုပ်တယ်ဒီအကုန်မပြီးသေးပါဘူး အိန္ဒိ၅ပါးရှိတာသူ့အပိုင်းအတွဲနဲ့သူတွဲရမယ်ပေါ့တတ္တိန်တွေနဲ့ပညာတွေမနေ့ကဘုန်းကြီးမတ်စုလေးပေးထားတတ္တိန်တွေရိုက်တာတော့မှတတ္တဓာရီနှလုံးဆင်းရဲပြင်တော့ကထောက်ချိုင်းနဲ့နော်တတ္တိန်တွေနဲ့ပညာတွေတတ္တိန်တွေသူကတတ္တာတရားကိုပြောတယ်ပညာတွေကပညာတရားကိုပြောတယ်ဒါဘုန်းကြီးလောကဘက်မှာလည်းသုံးလို့ရတယ်နော်အဲ့ဒါလေးလည်းဘုန်းကြီးသိစေချင်ပါတယ်လောကဘက်ဘယ်လိုသုံးလို့ရလဲဆိုတော့တရားတရားကောင်းပြီးတော့ အသိဉာဏ်အားနဲ့ဘယ်သူမှပါပြောပြောယုံလိုက်တာအဲ့မှာအလွဲမားတွေယုံမိတတ်တယ်နော်အလွဲမားတွေယုံပြီးတော့ညာတဲ့ပုဂ္ဂိုလ်ကလိန်လို့ညာလို့ကောင်းတော့အဲ့ဒါလေးနော်တတ္တိတွေအောက်ကဓာတွေနေရာမှာဓောက်ချိုက်ပြင်တော့ပေါ့နော်ဒီမှာအမှန်ပြန်ရကင်ပေါ်ပါအောင်အဲ့ဒီမှာတတ္တိနေရာဓာတွေဓာတွေနှလုံးဆင်ပြင်တတ္တိအောက်ကသူကတရားကိုရောက်ကတတ္တာပညာတွေအောက်ကပညာပေါ့ တတ္တဆိုတာယုံယုံကြည်မှုကိုခေါ်ပါတယ်ယုံကြည်မှုဆိုတာဘုရားတရားတန်ခါယုံကြည်မှုအမှန်တိုင်းပြောရင်တော့ပြီးတော့ကံကံရဲ့ကျိုးယုံကြည်မှုဒါပေမဲ့လောကမှာလည်းသုံးလို့ရတာကဒီလူတွေကတချို့ယုံလွယ်တယ်ယုံလွယ်တဲ့ကဘယ်သူပါပြောပြယုံတော့ဒုက္ခရောက်ကြအဲတော့ပညာပါတဲ့ယုံကြည်မှုမျိုးပဲကောင်းတာပေါ့နော်ခွန်ကြီးတို့ခုပြောတာပညာပါတဲ့ယုံကြည်မှုဖြစ်ဖို့ပညာမပါမနဲ့ယုံကြည်မှုဖြစ်ရင် အကံယုံကြည်တဲ့အတွက်မကောင်းဘူး တရားနယ်ပယ်ဘက်မှာလည်းပညာနဲ့ရှင်နဲ့ယုံကြည်မှုဖြစ်မှကောင်းတယ်နော်ပညာပါတဲ့ယုံကြည်မှုကသူကခိုင်မြဲတယ်ဒီတော့မှန်ကန်မှုယုံကြည်မှုဖြစ်တယ်ပညာမပါတော့ဝေဘာဆင်ញုံသုံးတောင်းမရှိတော့ဘာပြောပြောယုံတတ်တော့ဒါကြောင့်လောကပါလည်းသုံးလို့ရပါတယ်ဓမ္မဘက်ကျတော့ပိုရေးကြည့်တာပေါ့နော်ဟာဘက်ကဒီယုံကြည်မှုတွေလွန်ခဲ့ရင်ကိုကနိမလမ်းမတွေကျင့်တာတို့ဆရာမတင်ပြီးတာတို့ အကျဉ်းကထောက်တာနဲ့မပြောတဲ့တရားတွေကိုကယုံမိတာတို့ဒီယုံကြည်မှုကတော်တော်ခက်တယ်အဲဒါကြောင့်ဒါသတိထားဖို့နောက်ပြင်းရင်တွေပြင်းရင်တွေတို့ပညာဉာဏ်ပညာနဲ့အတူပဲเนาะတခါလေလေတချို့ပုဂ္ဂိုလ်ကပါဠိစကားလုံးတွေကြပြောနေလို့ဆိုဒါတွေတော့ခဏကြားရမယ်ကြားဘူးနာဝရှိနေရမယ်ဒါတွေကိုတလုံးချင်းဒိဗေပြောအကျယ်ကြီးထွက်လာမနေ့ကဘုန်းကြီးပြောခဲ့ပါနော်ပညာဉာဏ်အကောင်းတဲ့ပုဂ္ဂိုလ်ကြတော့လောကဘက်မှာကြဘာဖြစ်တတ်လဲဆို လူဒုတိယကောင်းကျိုးလုပ်နေတယ်ဆိုတော့သူကမယုံဘူးနော်ဘုရားတဲ့အကြောင်းဆောက်လုပ်နေလဲမယုံဘူးအဲ့လိုဝေဖန်စီစစ်တယ်စီစစ်မှုတွေများနေသူဘာမှမလူတန်းမလူနိုင်ဘူးသူများလုပ်နေတာပဲအပြစ်တွေတင်တယ်အပြစ်တွေပြောနေတာလေဒီကျင့်စဉ်ပိုင်းမှာလည်းဒီတိုင်းပဲကျင့်စဉ်ပိုင်းတွေကဘလို့သူတို့အပြစ်တင်တာလဲဆိုတချို့ကလည်းခေါင်းကြီးတို့တရားထုတ်တဲ့ယောဂီပိုင်းကမ္မဋ္ဌာန်းဆရာပိုင်းမှာလည်းအားနည်းချက်တွေရှိတော့ဗောနော်ဟိုဘာရတဲ့ညာရတဲ့ပြောပြီးရော အဲ့ဒီရတာနဲ့တူအောင်မနေဘူးဒေါသကြီးပြလောဘကြီးပြမာနကြီးပြတော့သူတို့ဝေဖန်တဲ့ပုံကလည်းဒါကြည့်နေတယ်ကြည်စမ်းသူဘာရပြီဘာမဲရပြီဘာဖို့ရပြီပြောတယ်ကြည့်တော့မြင်ဒေါသကမထိန်နိုင်ဘူးလောဘလည်းမတရားကြီးနေတာဒါမျိုးတွေပြောခံအဲ့လိုဝေဖန်မှုတွေယုံကြည်မှုအားနည်းနေတဲ့ဝေဖန်မှုတွေများနေတတ်တယ်လောကပါလေဓမ္မနယ်ပယ်ဘက်မှာလည်းဒီပိုင်းပဲယုံကြည်မှုပါတဲ့ ပညာဉာဏ်မျိုးဖြစ်မှကောင်းတယ်နော်ယုံကြည်မှုပါရင်တော့သူကယုံသိတာယုံနဲ့မယုံသိတာမယုံဘူးယုံသိတာယုံပြီးတော့ဉာဏ်နဲ့သူတော်ကောင်းတရားတွေအထုတ်ရင်ခုနပြိပါနမိတ်ဆိုလဲပို့ပို့ခိုင်မြဲလာခိုင်မြဲပြီးဇံပိုင်းရောက်တော့ဝိပဿနာပိုင်းမှာဆိုရင်လေတမာရီတွေပို့အကောင် အကောင်အကောင်လာပြီးတော့အဲဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်မှာပေါ့ဒါကြောင့်သူတို့နှစ်ခုကလည်းညီရတယ်တတ္တာနဲ့ပညာ တတ္တာမှာလည်းယုံကြည်မှုတတ္တာရဲ့မဖြစ်ဘူးပညာပါတဲ့ယုံကြည်မှုဖြစ်ရမယ်ပညာမှာလည်းပညာတက်တက်တည်းမဖြစ်ရဘူးယုံကြည်မှုပါတဲ့ပညာမျိုးဖြစ်ရမယ်အဲ့တော့သူတို့ကညီဖို့ဆိုရင်တော့တတိနဲ့ထိန်ရတော့တတိကတော့အချုပ်ပေါ့ဒီလိုမှတ်ထားဒီနေ့ဘုန်းကြီးတို့ဗာပြောကြမလဲဝီရိယနဲ့တမာထိန်တွေဝီရိယဣန္ဒြေတမာထိန်တွေဒီမှာပါဠိစကားလုံးသုံးထားတယ်ဝိရိယဣန္ဒြေဆိုဝိရိယပဲတမာရိဆိုတမာရိပဲเนาะအပေါ်မှာဝိရိယဣန္ဒြေ တွေ့လိုက်မယ်ဝိရိယတေဇဝိရိယဝိရိယဆိုစ조사အထုံးမှုနော်ဒီလိုပြီးတော့သူရဲ့ဆန့်ကျင်ဘက်သူနဲ့အတူညီရမှာဆန့်ကျင်ဘက်တော့မဟုတ်တမာရီနေရတမာရီဧကကရာလို့လည်းခေါ်တယ်အဲဝိရိယလွန်ကဲနေရင်တော့ဘုန်းကြီးတို့တမာရီအားနဲ့ဝိရိယလွန်ကဲနေစိတ်တွေပြန်လွင်နေပေါ့ဒါသဘာဝပဲပေါ့ဗျာဒါတော့ဘုန်းကြီးအဲ့ဒါမပြင်ခင်မပြောခင်ကျန်တဲ့အကြောင်းအရာလေးအရင်ပြောမယ်နော်ဝိရိယကဘုန်းကြီးတို့နှစ်မျိုးရှိတယ်နော် ဒီထဲမှာတော့ဘုန်းကြီးတို့ကကျဲနေမှာဆိုအကုန်မှတ်စုတွေပေးမထားကိုယ့်ကကိုယ်ပဲမှတ်ထားပြီဝိရိယနှစ်မျိုးပေါ့ဗျာပင်ကိုဝိရိယနဲ့ဉာဏ်ဝင်ဝိရိယလို့ဒီလိုခွဲကြပင်ကိုဝိရိယဆိုတာဉာဏ်မပါတဲ့ဝိရိယကိုပြောတယ်နော်ဝိရိယမှာလည်းပင်ကိုဝိရိယဉာဏ်မပါတဲ့ဝိရိယအဲလိုအဲ့လိုမျိုးじゃဇေယိုက်ရှိတဲ့ဇေယိုက်ကြောင့်မို့သူကတင်းတင်းမာမာရဲရဲတင်းတင်းလှုပ်ရဲတယ်ပင်ကိုဝိရိယရှိနေ ဉာဏ်ပါတဲ့ဉာဏ်ဝင်ဝိရိယလို့လည်းခေါ်တယ်ဉာဏ်ပါတဲ့ဝိရိယသူကတော့ဘာဝနာအထုတ်လို့ဘာဝနာရဲ့အစွမ်းတတ္တိကြောင့်ရဲရဲတင်းတင်းအထုတ်ရတာအဲ့ဒါမျိုးကိုဆိုလိုပါတယ်နော်အဲ့တော့နှစ်မျိုးမှတ်ထားမယ်ပရမပါလေပင်ကိုဝိရိယသမဏေကပါလေဉာဏ်ပါတဲ့ဝိရိယဉာဏ်ဝင်ဝိရိယခေါ်တယ်ပင်ကိုဝိရိယဆိုတာဘာလဲဒါလေးပြောမယ်နော်ဉာဏ်မပါတဲ့ဝိရိယပါနော်ဉာဏ်မရှိတဲ့အခါကျတချို့ကဒေါသအကြည့်တယ် ချိုးကຢာကအကြည့်အဲယောဂຢာကအကြည့်တဲ့ပုဂ္ဂိုလ်ဒေါသအကြည့်တဲ့ပုဂ္ဂိုလ်စိတ်ကတက်စိတ်ရှိတယ်သူများစိတ်တွေထက်တန်နေတယ်ပေါ့သူကဘာလို့လို့ဘာပြောပြောသူကဘာကြမ်းညာလုံရဲတယ်ကံရဲတယ်ပြောရဲတယ်တွေးရဲတယ်အဲ့လိုမျိုးပေါ့ဒါပေမဲ့လို့ကိုယ့်ထက်စွန့်ရည်တတ္တိနဲ့ပြီးွားတဲ့ပုံကိုစွန့်ရည်တတ္တိရှိတဲ့ပုံကိုကိုယ့်ရဲ့ပြီးွားတဲ့ပုံကိုရင်ဆိုင်ရတဲ့အခါကျတော့အဲ့ဒီရဲတင်မှုတွေကပျောက်သွားတယ် ပြက်သွားတယ်မပြက်တော့လဲမပေါ်ရဲတော့ဘူးမရဲတင်းရဲတော့ဘူးငုတ်ငုတ်နေရတယ်နော်အဲတော့ဒီဝီရိယတော့ညံမပါတဲ့အတွက်စူးစမ်းတဲ့အခါပင်ပန်းတယ်အဲလက်ကြည့်လိုက်ပေါ့နော်တချို့စူးစမ်းတယ်ညံမပါတဲ့အခါကျပင်ပန်းပန်းလောက်ရတာအများကြီးတွေ့ရတယ်အဲတော့ပင်ပန်းတယ်လုံလုံနေတာပြောနေတာတွေးနေတာတွေကဘာလဲစတင်မရှိဘူးညံမပါတော့ စနစ်မရှိတော့ဘာဖြစ်လဲဆိုတော့အကျိုးသက်ရောက်မှုတို့ထိရောက်မှုတို့အောင်မြင်မှုတို့ကဒါကြီးဖြစ်မလာဘူးပေါ့ဗျာဒါကညံမပါတဲ့ဝိရိယပြောတယ်။နောက်ညံပါတဲ့ဝိရိယတခါကျသူတို့ကတော့အပေါ်နဲ့ကဲအောင် ပင်ကိုဝိရိယညံဝင်ဝိရိယဒီလိုလဲခွဲတာရှိတယ်။ညံပထမညံခုနပြောတာညံမပါတဲ့ဝိရိယအခုပြောမှညံဝင်ဝိရိယညံပါတဲ့ဝိရိယလို့ဒီလိုမှတ်ထားမယ်နော်။အဲညံပါတဲ့ဝိရိယကြတော့ဘုန်းကြီးတို့ ဘာတွေလို့ဘယ်လိုဖြစ်လဲဒီဝိပဿနာရှုတယ်ဆိုပါတော့ဗျာဝိပဿနာရှုတဲ့အခါကျတော့ဉာဏ်ပါတဲ့ဝိရိယကျဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်လာဉာဏ်နဲ့ဉာဏ်ပါတယ်ကြိုးစားတယ်ယုံနာနေမြင်မယ်ယုံနာနေကွယ်ကွယ်ပြားပြားယုံနာသဘာဝတွေကွယ်ကွယ်ပြားပြားမြင်မယ်အကြောင်းကျိုးသဘာဝတွေမြင်မယ်ကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာသဘာဝတွေအနေဆဒုက္ခနာတာမြင်မယ်ဒါတွေကတော့ ဟိုပါဠိစကားလုံးတိုင်းသုံးမယ်နော်ဒါခဏနာကြားနေတကယ်တရားထုတ်ပြီးတော့နေဆာတို့ဒုက္ခတို့အနတ္တကြားရမယ်ဘာဆိုလိုတာလဲသိထားမယ်ဒါတွေထပ်တယ်လဲလဲရှင်းနေလည်းမပြီးနိုင်တော့အဲ့ရနေတဆင့်တက်ပြီးတော့ဒီယုံနာဘာဝါတွေဖြစ်ပြက်ပေါ့စာမြင်တယ်နော်အဲ့ဒီချီအောင်ဒီဝိပဿနာအထုတ်မှုနဲ့ဒီဉာဏ်နဲ့ဆင်းရဲတက်လာဥရဗျဉာဏ်များထီအောင်ဖြစ်လာနိုင်တယ်ဥရဗျဉာဏ်လောက် ဖြစ်လာပြီဆိုမှန်မှန်အကောင်ဆိုအကြောင်းကျိုးခွဲခြားသိမြင်လာနိုင်တယ်နော်အဲကြောင့်အဲ့ဒီချိန်မှာလာကြယုံကြည်မှုတွေကထိတ်တန်းရောက်လာတယ်ဒီယုံကြည်မှုတွေအတူပေါ့လေကိုလောက်တဲ့ဝိပဿနာလုပ်ငန်းစဉ်သို့မဟုတ်ဇန်လန်းစဉ်ကိုရဲရဲတင်းတင်းလုပ်ရဲဒါညံပါတဲ့ဝိရိယကိုပြောတယ်နော်ဒါကတော့ဘုန်းကြီးတို့တရားအလုတ်ပိုင်းပြောတာပေါ့ဗျာတကယ်တကယ်ကြားလဲလောကအလုတ်တွေလည်းဒီတိုင်းပဲညံပါတဲ့ဝိရိယကြားရ ကြိုးစားတဲ့အခါမှာပင်ပန်းမှမရှိဘူးနော်တက်တာတယ်လွယ်ကူတယ်ပြီးတဲ့ခါကျတော့စနစ်ရှိတယ်စီစနစ်ရှိတယ်စီစနစ်ရှိတဲ့ခါကျတော့အကျိုးသက်ရောက်အောင်မြင်မှုမှလည်းဟုတ်လားထီအောင်မှုရှိတယ်အောင်မြင်မှုလည်းသူများတဲ့ပုံရနိုင်တယ်ဒါကြောင့်ဉာဏ်ပါတဲ့ဝိရိယဖြစ်အောင်ပေါ့နော်အခုတရားအထုတ်တဲ့ခါကျတော့ဘုန်းကြီးတို့ကထိတ်တန်းဉာဏ်ပါတဲ့ဝိရိယမျိုးဖြစ်အောင်ခုနပရိပါကနိမိတ်ရထားတဲ့ပရိပါနိမိတ်လေးကိုတွတ်တက်အောင် ဒီတဲ့ဒီတဲ့ဇံပိုင်းတွေဝင်သွားအောင်ရောက်သွားအောင်အဲထိတ်တန်းဝိရိယမျိုးလိုတယ်ရဲတင်းတဲ့ဝိရိယမျိုးလိုတယ်အဲ့ဒီရဲတင်းတဲ့ဝိရိယမျိုးရမှဒီဇံတရားဆိုတာနိဝရဏတရားတွေပယ်ခွာနိုင်မှရတယ်။ဘုန်းကြီးတို့ဝိပဿနာပိုင်းကျကိလေသာတွေပယ်ခွာနိုင်မှဝိပဿနာဉာဏ်နဲ့ဖြစ်တယ်။ဇံပိုင်းကျတော့နိဝရဏတရားတွေဖယ်ထားနိုင်မှခွာနိုင်မှဇံကိုရနိုင်မယ်။အဲ့ဒါကြောင့်မို့အဲ့ဒါမျိုးကြဘယ်လိုဝိရိယမျိုးလို့လဲဉာဏ်ပါတဲ့ဝိရိယမျိုး လိုတယ်လို့ဒီလိုမှတ်ထားနောက်တစ်မျိုးပြောမယ်နော်ဝီရိယကိုနောက်တစ်မျိုးဒါတော့အများကြားဦးနဲ့နောက်ပါဘုန်းကြီးတစ်ခါတလေညညတရားထိုင်တဲ့ကပြောပါတယ်နောက်ဝီရိယနှစ်မျိုးဟာကာယိကဝီရိယစေတသိကဝီရိယကာယိကဝီရိယဆိုတော့ဘုန်းကြီးတို့ဗာပြောရလဲဆိုတော့ကိုယ်ရဲတင်းမှုပေါ့ဗျာဘာဝနာလုပ်ငန်းစဉ်လုပ်တဲ့ခါမှာဒီလိုပေါ့အခါကိုမတ်မှတ်ထားမယ်ခေါင်းကိုမတ်မှတ်ထားမယ်ဒီလိုရဲရဲတင်းတင်း တင်းတင်းရင်ရင်လောက်တဲ့သဘောမျိုးပြောတယ်ကာယကဝိရိယဆိုတာနောက်စေတသိကဝိရိယစေတသိကဝိရိယဆိုတာဗာလေးရတယ်စိတ်ကလွတ်ထားတာလွတ်ထားတော့သူသွားခြင်းတဲ့နေရာသွားတယ်သူတွေးခြင်းတာတွေးနေတယ်အဲမျိုးဖြစ်တယ်အဲ့တော့ဒီတတိလေးကနောက်ကနေပြီးတော့လွတ်မသွားထိမ့်ပေးရတယ်ဒီသူသွားခြင်းတိုင်းမသွားတတိတတိနဲ့စောင့်နေရတယ်တတိတတိကလွတ်မသွားဘူးလေနောက်ကဝိရိယလေးကကြောင်းကြဆိုင်ပေးရတယ်နော် ထိတဲ့နေရာလေးမှာအတိကတ်တော့နော်ဝင်လေထွက်လေမှာနမိတ်ဆိုနမိတ်မှာဝင်လေထွက်လေတော့ဝင်လေလေးမှာလေးထိတဲ့နေရာလေးစောင့်ကြည့်နေလွတ်ထွက်မတော့ဘူးအဲ့လိုတွန်းအားပေးရဝိရိယလေးတွန်းအားပေးမှတတိယလည်းအဲ့ပေါ်မှာမြဲသွားတာပေါ့မှားရီပိုကောင်းလာတယ်ထက်လာတယ်ဝိရိယတွေကတွန်းအားပေးများတဲ့ခါကျတော့သူကပို့ပြီးတော့လောက်ရတာတွေအဆင်ပြေလာတယ်မှတ်စိတ်နာအောင်နဲ့ကလေးမှတ်ချင်တဲ့စိတ်ပေါက်လေး အဲ့လိုမျိုးဖြစ်လာအဲ့မှာဗာပြောကြလဲကိုရိကြုံလာရင်ယုံကြည်မှုကပိုခိုင်မြဲတယ်အထုလို့ခုနကတတိတမာလီတွေအကောင်းလာပြီဆိုယုံကြည်ပို့ပို့ပို့ပို့ခိုင်မြဲလာတာအဲ့လိုမျိုးကိုဗာလဲရဲတင်းအောင်လုပ်ပေးတဲ့စိတ်တောက်ကိုရဲတင်းအောင်လုပ်ပေးတဲ့အတွက်စေတသိကဝိရိယလို့ခေါ်တယ်အဲ့တော့ဆံသွားတွေကဗာပြောကြလဲဆိုကာယိကဝိရိယအာကောင်းနေရင်တဲ့စေတသိကဝိရိယအာကောင်းပါလေတဲ့နော်ကိုက တင်းတင်းရင်လုံနိုင်ရင်စိတ်ကလည်းတင်းတင်းရင်လုံနိုင်ပါလေစိတ်ကတင်းတင်းရင်လှုပ်ချင်းကြောင်းလေဒီခါကာယကဝိရိယလည်းပုံမှန်တင်းတင်းရင်တင်းတင်းရင်မှတ်လို့ကောင်းတဲ့ချိန်ကြည့်လိုက်နော်တကယ်ကိုခန္ဓာကမှတ်မှတ်နဲ့သူကငြင်းငြင်းတက်တက်နဲ့အဲ့လိုအကြာကြီးထိုင်နိုင်တယ်ဒါကြောင့်သူကစေတသိကဝိရိယအာကောင်းနေလည်းပဲကာယကဝိရိယအာကောင်းပါလေလို့သူကဆရာသမားတွေကမိတ်ပါဒီကလည်းမှတ်တော့အဲ့တော့ကာယကဝိရိယဘုန်းကြီးတို့ပိုင်နိုင်နေရင်ဘာဖြစ်လဲဆိုအဲ့အိနေ သူကသူနဲလာတယ်မှတ်ချင်တဲ့စိတ်တွေကလေဒီမှာကြီးအာကောင်းတာညညကြမအိတ်ချင်တော့မှတ်ချင်တဲ့စိတ်ပုတ်ပုတ်အာကောင်းတာနိုးကြလာတယ်တက်ကြွလာတယ်ဒါတွေဖြစ်လာအဲ့လိုအာကောင်းလာကာရီကာယကဝိရိယပိုင်နိုင်လာစေတသိကဝိရိယပိုင်နိုင်လာရင်တော့ဒီဘာဝနာနှလုံးသွင်းရတာဟိုပြင့်ထန်စေတယ်ပို့လုတ်အားကောင်းတယ်ပို့လုတ်နိုင်တာပို့လုတ်ချင်တယ်အဲ့ဒါမျိုးပြောအဲ့တော့ ဘုန်းကြီးတို့ဒီနှစ်ခုကတော့ရေးကြည့်တာပေါ့နော်ကာယကဝိရိယစေတသိကဝိရိယအာနေရင်လုပ်ငန်းတစ်ခုမှာဘာဖြစ်လဲပေါ့ပေါ့ရော့ရော့ပေါ့ပေါ့ပေါ့ရော့ရော့လောက်တတ်တယ်ရှေးတုန်းကတော့ပြက်ချော်ချော်လို့ပြောတယ်ပြက်ချော်ချော်ဖြစ်နေတာတော့လောက်ရတော့ပေါ်ဒီပေါ်စာရော်ဒီရော့ရကြီးဖြစ်နေတယ်အဲ့ဒီခါကျတော့ဘာဖြစ်လဲမဂ္ဂင်၈ပါးလမ်းစဉ်နဲ့ကျင့်တဲ့ခါကျရင်ဘာမှရှင်းရှင်းလင်းလင်းမမြင်ဘူးလောက်တာလောက်နေရတာအဲ့တော့ဘာလို့ရှင်းရှင်းလင်းမမြင်လဲဆို တမာရီတို့ပညာတို့ကဖြစ်မှာမဖြစ်ပဲဘူးဒါကြောင့်ဘုန်းကြီးတို့ကတရားထုတ်ရင်ထိုင်နိုင်တာကောင်းတယ်ဒါပေမဲ့အသိဉာဏ်ဖြစ်ရမယ်အသိဉာဏ်ဖြစ်မှရှင်းရှင်းလင်းလင်းမြင်မယ်ရှင်းရှင်းလင်းလင်းဖြစ်မှကိုယ်အထောက်အထားပို့ပြီးတော့ကောင်းတာပေါ့ဟိုလိုဆိုရင်တနေ့လာလဲဒါတစ်ခါလာလဲဒါပဲဟိုကြာကြာထိုင်နိုင်တဲ့သဘောကတော့ကောင်းတယ်ဒါပေမဲ့အသိဉာဏ်မဖြစ်တဲ့ခါကျတော့ကိုယ်မူရာနေမပြောင်းဘူးဗျနောက်ပြီးတော့စိတ်ဓာတ်တွေလည်းမပြောင်းဘူးအဲ့ဒါသတိထားဖို့ဒါကတော့ ခုသင်္นานတက်နေတဲ့ပုံကိုယ်တွေလည်းကြည့်လို့ရပါလေဘုန်းကြီးကိုလည်းကြည့်လို့ရပါတယ်။အဲသူကဘယ်လိုပဲပြောပြောသူ့မူရာတွေဘလောက်ပြောင်းသွားပြီလဲဘလောက်နူးညံ့တိမ်မွေးသွားပြီလဲအတိတရားရှိလို့ဘုန်းကြီးတို့အဲ့ဒီနူးညံ့တိမ်မွေးတဲ့အလိုလိုဖြစ်ပါတယ်။နော်တရားသိညာအဲ့ဒါကြောင့်အဲ့ဒါအရေးကြီးပါတယ်။ဒါကကာယီကဝိရိယပိုင်းပေါ့နော်။ဝိရိယလွန်ခဲ့ရင်ဒီထေရတို့ဘာလို့ပါပြောစိတ်ပြန့်လို့ဖြစ်တယ် ခုတည်းကလည်းဘုန်းကြီးပြောခဲ့ပါတယ်ဝိရိယလုံငယ်ဖြစ်တဲ့သဘောစိတ်ပြောင်းလို့ကဘယ်လိုလဲဆိုခုဘုန်းကြီးယောဂီတို့တရားထိုင်နေဆိုပါတော့တရားထိုင်နေရင်အရင်တော့အထောက်ကူတဲ့ပုံကဘယ်လိုဖြစ်တာလဲဆိုအဲ့ဒီအခြေအနေမျိုးမျိုးငါအရင်တော့ဘယ်လိုအဘယ်လိုဖြစ်ခဲ့တာအခုတစ်ခါမှလည်းအဲ့လိုမဖြစ်သေးဘူးအတိတ်အကြောင်းနေလဲတွေးမိတတ်တယ်အဲ့ဒီအတိတ်အကြောင်းနေတွေးနေလဲမရရင်ရက်အောင်မလုပ်နိုင်ရင်ဒါကိုပြန်ပြန်ရောက်နေတာထပ်ထပ်တွေးတတ်တယ် နောက်အဲ့ဒီအတိတ်အကြောင်းတွေတွေးရုံနဲ့ကအနာဂတ်တွေးတွေလည်းပေါ့နော်နောက်ကဒါမျိုးမှတွေးမှတွေးပါဦးမလားရမှရပါဦးမလားဒီနာဂတ်တွေးတွေလည်းပေါ်တယ်ဒါကြောင့်ဘုန်းကြီးတို့ကအတိတ်တွေးကိုလည်းမှတ်ရမယ်အနာဂတ်တွေးကိုလည်းမှတ်ရမယ်ဒါနဲ့ပတ်သက်ပြီးထပ်ပြောပါမယ်ဒီအတွေးကိုထိမ့်ချုပ်လို့မရဘူးမြောက်ကလာပါရှုမင်းဆရာတော်ကြီးကချုပ်မရှုနဲ့လုံမရှုနဲ့ဆိုတာဒီအတွေးတွေကိုပြောတာအတွေးကိုတချို့ကဒါထိမ့်ချုပ်ပြီးတော့ဒီဝင်လေထွက်လေမှတ်တာလို့ဖောင်းပင်တင်းလို့မှတ်တာလို့မရဘူး အဲ့ဒီအချိန်ကျရင်အဲ့ဒီအတွေးတွေရတော့စိတ်တ ानु ပတနာခေါ်တယ်အတိတ်အတွေးကိုလည်းအတိတ်အတွေးကိုသိပြီးမှမှားတယ်အဲ့ဒါလေးကတွေးတာကိုရက်သွားလိမ့်မယ်သိနေရက်သွားတယ်မသိရင်တော့ဆက်တွေးတယ်အနာကတွေးကိုလည်းပေါ်လာရင်မှတ်သိပြီးမှမှားတယ်နော်ဒီတိုင်းလေးမမှားရဘူးဒီတိုင်းလေးမှားနေမျောပါသွားပြီးတော့မရက်ဘူးအဲအတိတ်တွေးတဲ့နာကတွေးတွေရက်သွားပြီးဆိုပြစ္ဆုတ်ကတဲ့အာရုံဆူဆိုင်မှားတာလွယ်တယ်ဒါကြောင့် မြောက်ကလာပါရွှေမြစ်ဆရာတော်ကြီးကချုပ်မရှိနဲ့လုံမရှိနဲ့အတွေးတွေကိုပြောတယ်အဲ့ဒါမှတ်ထားမယ်နော်တကယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒါအရေးကြီးတယ်ဒါကအတိတ်တွေးအနာဂတ်တွေးတွေရအောင်ရှုတဲ့နည်းပေါ့ဝိရိယလွန်ခဲ့ရင်အတွေးတွေဝင်တယ်ဆိုအဲ့ဒါကိုပြောပါ နောက်ပြီးတော့တမာတိတမာဒိန်တွေနော်တမာတိဆိုတာဧကဂရာလို့လည်းခေါ်တယ်တမာတိလို့လည်းတစ်ခါတလေခေါ်တယ်အဲတမာတိကိုဧကဂရာလို့ခေါ်တဲ့အခါအဲ့ဒီနှစ်ပုတ်လေးခွဲပြမယ်နော် ဧကကတိအခကအာယုံအာယုံတစ်ခုတည်းကပ်နေတဲ့သဘောကိုဧကကရာလို့ခေါ်တယ်နော်အဲ့ဒါဆိုယောဂီတို့ဘုံနားရှင်းလိုက်မယ်နော်တမာရီဆိုရင်နည်းနည်းလေးဟိုအတိတ်ပဲခက်တယ်အဲ့ဒါကိုတစ်ခါတလေကြာဧကကရာလို့သုံးတယ်ဧကကတိအခကအာယုံအာယုံတစ်ခုတည်းကိုကပ်ထားတာကိုကပ်တည်နေတဲ့သဘောကိုဒါကိုဧကကရာလို့ခေါ်ပါတယ် တမာရီတိတ်အားလုံးအားကောင်းလုံးအားကြည့်နေသူကဒီအာယုံတစ်ခုတည်းညမှနေတော့ညင်းငွေလာတယ်ပြင်းလာတယ်ဒါမျိုးတွေလည်းဖြစ်တတ်တယ်တစ်ခုတည်းရှုနေရတော့အဲ့ဒီခါကျရင်သူကပြင်းညင်းငွေလာရင်ဘာဖြစ်လာလဲအိပ်ပျော်တာတို့အိပ်ချင်တာတို့ဒါမျိုးဖြစ်တတ်တယ်တမာရီလွန်ကဲနေပေါ့အဲ့ဒီအမျိုးဖြစ်လာရင်ဘုန်းကြီးတို့ကဘာဖြစ်လဲဆိုဗရမတော့ရှားသမားတွေတင်တဲ့အတိုင်းမှတ်ကြည့်ပေါ့နော်ပြင်းနေပြင်းနေပြင်းနေညင်းငွေလဲညင်းငွေတယ် မပြောက်ဘူးဆိုရင်တော့ဘုရားကုံတော်ပွားတာတို့မေတ္တာပွားတာလို့ဘုရားကုံတော်ပွားရင်ကြောင့်စိတ်တွေကြည်လင်နေဒါသူဘုရားအသေးချာဘောအမခံတာဝိပဿနာ လုပ်ငန်းစဉ်တွေလည်းထောက်ကူပြုတယ်ဒါပြောတာအဲ့လိုမျိုးကြောင့်ဘုန်းကြီးတို့ယုဂနာတာနီးအနေနဲ့ပြောင်းလဲပြီးမှတ်စေခြင်းပြောင်းလဲမှလည်းဒီတမာရီလွန်ကဲမှုတွေရပ်သွားနိုင်တယ်ပြီးတော့တမာရီလွန်ကဲနေပြင်းတတ်တယ်ဝီရိယလွန်ကဲနေကြတော့စိတ်ပြန့်နေတယ်အဲ့ဒီနှစ်ခုညီအောင်လို့ ညီအောင်တတိနဲ့ပြန်ထိန်ရတယ်ဉာဏ်လေးနဲ့ပြန်ပြီးတော့တတိကအဓိကပေါ့တတိလေးနဲ့ပြန်ထိန်ပြီးရှုမှတ်တော့နော်ဒီကလေးတမာရီအားနေနေလည်းပဲဒီဒီဝိရိယလွန်ကဲတမာရီအားနေနေလည်းဒါမှတ်လို့မရပြန်ဘူးဒါမျိုးတွေဖြစ်တာပေါ့လေတမာရီအားနေတမာရီအားနေတမာရီအားကောင်းလို့ပေါ့တမာရီအားကောင်းနေပြန်လည်းအဲ့ချင်းခံမြင်မှုတွေဖြစ်တယ်တမာရီအားနေနေတော့ငကိုယ်တော့ကတမာရီရတဲ့ ဒီကမ္မထမျိုးလေးတွေပြန်ပြန်ပြီးဆင်ញင်နှလုံးသွင်းရဥမာဘုရားကုံတော်ဆင်ញင်နှလုံးမှာထိုင်လို့ရှုမှတ်လို့ကောင်းတာလို့မေတ္တာကမ္မထရှုမှတ်ပြီးတော့ထိုင်လို့ရှုမှတ်လို့ကောင်းလို့ရင်အဲ့ဒီကမ္မထကိုပြန်လောက်ရလောက်ပြီးမှစိတ်လေးကြည်လင်းလာပြီးထက်သန်လာပြီးတော့ကိုကိုရှုမှတ်နေကြကမ္မထတော့အဲ့ဒါဆိုပိုးအဆင်ပြေအဲ့လိုလောက်ပြီးပေါ့ဒါကတော့ဘုန်းကြီးတို့တမာရီနဲ့ဝီရိယညီမြောင်လို့နောက်တစ်ခုကတတိန်တည်းတတိပေါ့ တတိကိုဘုန်းကြီးတို့ဒီမှာထရာတွေဘာတွေမှာတေချာဖွင့်တာအဲ့ဒါကောင်းတယ်ပြအဲ့ဒါလေးမှတ်ထားတတိကလည်းညံပါတဲ့တတိညံမပါတဲ့တတိနှစ်မျိုးရှိတယ်ဒါလေးကရေးကြည့်တယ်ညံပါတဲ့တတိကြတော့အကောင်းရှုမှပို့အဆင်ပြေညံမပါတဲ့တတိကြတော့အမကောင်းဘူးပေါ့တမ္ထကျင့်ကျင့်ဝိပဿနာကျင့်ကျင့်ပေါ့နော်ညံပါတဲ့တတိဖြစ်ဖို့လိုတယ်ပေါ့နော် တတိထက်မြက်လာရင်ဉာဏ်ပညာလည်းထက်မြက်လာတော့ဗောဗျာတမာရီ အမြင်တန်လာရင်လည်းပညာဉာဏ်ထက်မြက်လာတယ်ဟုတ်နော်ဒီဒီဉာဏ်နဲ့ပတ်သက်ပြီးတော့သုံးသပ်ပြတော့တတိထက်လာရင်လည်းအသိဉာဏ်တွေထက်မြက်လာတယ်တမာရီဒီထက်မြက်လာရင်လည်းအသိဉာဏ်တွေလည်း ဟိုတမာရိယမှာအတမာရိယအာထုတ်ဆိုအဲ့ဒါပြောလေတမာရိယလာရင်လည်းနောက်ကညံနေဖြစ်တာပဲနော်တတိအားကောင်းလာရင်လည်းနောက်ကညံဖြစ်တယ်ဒီလိုမှတ်တာပြီးတော့သရတရားတွေအားကောင်းနေလည်းပဲနောက်ကညံမြင်တွေကသရတရားတွေထက်သန်နေပေါ့လေယုံကြည်သင့်တာယုံကြည်မိရင်လည်းပဲယုံကြည်ပြီးတကယ်လုပ်ရင်လည်းပဲနောက်ကဇံဆိုဇံညံနေဖြစ်လာမယ်မညံဝိပဿနာညံနေဖြစ်လာမယ်အဲ့မှာညံနေအမြင်ပိုးတွက်လာမယ်လို့ဆိုဝိရိယ ဓက္ခံရဲရင့်မဲ့အတံမဲ့ထက်တံမဲ့ဆိုရင်လည်းဉာဏ်ပညာများတိုးပွားပါတယ်လို့ဒီလိုဆရာသမားတွေကမိန့်တယ်ဒီတော့ဒီအိန္ဒိယ၅ပါးညီမြောက်အောင်လေသမထလုပ်လို့ဝိပဿနာလုပ်လို့ဒါကျင့်တတ်ဖို့ရည်ကြည်တယ်အဲ့ဒါလေးမှတ်ထားဖို့ပေါ့နော်နောက်တစ်ခုဘုန်းကြီးတို့ဘုရှင်နဲ့တွားကြအောင်တရားထုတ်တဲ့ခါကျရင်ဘုန်းကြီးတို့ဘာလို့လဲဆိုတော့ဘုရှင်9ပါးညီမြောက်အောင်လေကျင့်ရတယ် ဝိပဿနာအချင်းချင်းခုလိုပြိပါနမိတ်ခံမြောက်လုပ်တဲ့အခါမှာလည်းဘုဇင်9ပါးနဲ့ညီမြောက်ပြုလုပ်ပါအဲဒီမှာဘုဇင်9ပါးတော့တတိတန်ဖိုးစဉ်စာမှာတော့တန်ဖိုးစဉ်လို့တောင်းထားတယ်ပေါ့နော်တတိတန်ဖိုးစဉ်တတိတန်ဖိုးစဉ်အရာအလုံးမှလုံးတယ်သူကတော့စာစာနဲ့ဥပါပေးတယ်ဘုန်းကြီးတို့ဗမာ စာစာပေါ့ဗမာစာစာလို့စာလေးပါမှသူကအရသာရှိတယ် တတိဟာအရာအလုံးမှာလိုလိုအပ်တယ်ဒါကြောင့်မို့တတိတံမိုးစဉ်ကတော့ခုနအိမ်တတိန်တွေလိုပဲတတိတံမိုးစဉ်ကအဓိကခေါင်ချုပ်ပဲအဲ့ဒီမှာဘိုးစဉ်ခုနှစ်ပါးမှာဒီမှာနှစ်ပိုင်းခွဲထားတယ်နော်ပတ္တိတံမိုးစဉ်တမာရီတံမိုးစဉ်ဥပ္ပခာတံမိုးစဉ်ပတ္တိတံမိုးစဉ်ဆိုပတ္တိပဲတရက်ကိုပတ္တိဆိုကိုယ်စိတ်ငြိမ်းချမ်းနေတဲ့အေးချမ်းနေတဲ့သဘောပဲတမာရီတံမိုးစဉ်ဆိုတာတမာရီဆို တမာရီပဲဧကဂရာခေါ်တယ်အာယုန်တစ်ခုတည်းဆုဆိုင်ကြနေတဲ့သဘောပဲနော်ဒါကတော့ဟိုဘာလဲဆိုတမာရီတန်ဖိုးဥပေက္ခတန်ဖိုးဆိုတတ္တမေသတ္တစိတ်ကိုအငြီးမြထားတဲ့သဘောပဲနောက်ဓမ္မဝိဇ္ဇတန်ဖိုးစဉ်ဓမ္မဝိဇ္ဇတန်ဖိုးပညာပဲဒါတရားရှုမှတ်တဲ့အခါကျပညာဖြစ်အောင်အထောက်နော်ဝိရိယတန်ဖိုးစဉ်ဝိရိယပဲခုနဝိရိယတွေမျိုးစုံပြောခဲ့ပြီပိဋိတန်ဖိုးစဉ်ဆိုပီတိပဲ ပီတိတို့နှစ်သက်အာယုကိုနှစ်သက်သဘောကျတယ်ပြီးတော့ပထမဆုံးဘုန်းကြီးကပြောခြင်းလဲဆိုဘုရှင်ကိုတန်ဖိုးရှင်လို့ဘုရားကတော့အဲ့လိုဟောတာအဲ့ဒီရဲ့အဓိပ္ပာယ်လေးစပြောမယ်ကိုကတော့ဇာခွက်တဲ့ရှိတော်မြင်းနေရတော့အရင်ပြောလိုက်တာတန်ဖိုးရှင်ကပေါ့နော်တန်ဖိုးရှင်ကမှဘုန်းကြီးကတန်ဖိုးရှင်လို့အဲ့တတိနောက်မှာတွေ့လာပတ္တိနောက်မှာတန်ဖိုးရှင်တန်ဖိုးရှင်နဲ့ရေးတာပါဠိကတန်ဖိုးရှင်ကပုဂ္ဂလာတန်ဖိုးရှင်ကပုဂ္ဂိုလ်ခွဲလိုက်ရင်တန်ဘောဓိပုံနဲ့ အင်္ဂါပုတ်တံဘောရိယတပုတ်အင်္ဂါတပုတ်ပေါ့အဲတော့တံဘောရိဆိုပါလေဆိုသစ္စာလေးပါးကိုကောင်းစွာသိမြင်တတ်လို့တံဘောရိလို့ခေါ်တယ်ပြီးအခါကျအဲ့ဒီသစ္စာလေးပါးကိုသိမှုရဲ့အစိတ်ပိုင်းအင်္ဂါလေးတွေကိုတံဘောစင်လို့ခေါ်တယ်အခုဒီပတ္တိတို့တမာတို့တတ္တမေဇာပညာတို့ဝိရိယတို့ပီတိတို့တတိတို့ဒါဘုရားရဲ့အစိတ်ပိုင်းလေးတွေအဲ့ဒါကြောင့်သူတို့ကို တန်ဖိုးစဉ်အကုန်လုံးပေါင်းနိုင်တော့ဘောနော်သစ္စာလေးပါသိမှုစိတ်ပိုင်းတနည်းအားဖြင့်ခုနသစ္စာလေးပြန်ကောင်းတယ်သိတယ်ဘာလို့သိရလဲမဲမဲညာတွေကိုဖုံညာတွေကိုသိတာမဲညာတွေကိုသိတာပေါ့အဲတော့သစ္စာလေးပြန်ကောင်းတာသိမြင်တတ်တယ်မဲညာဟာတန်ဖိုးဒီလိုခေါ်နိုင်တယ်မဲညာရဲ့ရနိုင်တဲ့အချက်လက်လေးတွေပေါ့နော်အကန့်ခက်လေးတွေအစိတ်ပိုင်းလေးတွေကိုတန်ဖိုးစဉ်လို့ခေါ်တယ်ဒီလိုမှတ်တာဒါတော့အကြမ်းမြင့်ပေါ့လေ ဘုန်းကြီးတို့ကဒီမှာလိုတာကဘာလဲဆိုတော့ဘုဇင်ခုနှစ်ပါးဘယ်လိုကျင့်ရမလဲတာလို့ဒါပေမဲ့ဘုဇင်တရားတွေကိုကမ္မဋ္ဌာန်းဆရာများဟောနေတာကဒီဘုဇင်တရားတွေကဝိပဿနာဘိုင်းမှာဆိုဥရပြညာလောက်မှစဖြစ်တယ်အဲ့ကြောင့်မှစတွေ့တာဒါကြောင့်မို့ဟောနေတယ်နော်သိတာလည်းနေတယ်ဒီအထက်ပိုင်းခုနဇံပိုင်းဆိုလဲပြီးပါနမိအဲ့ဒီအချိန်လောက်ကမှဒီဘုဇင်တရားနဲ့ညီမြောင်ကျင့်ရ ကျင့်မာဒီဟာကခိုင်မြဲပြီးတော့ဇန်နေရနိုင်တယ်ဝိပဿနာဘက်မှာလည်းဥရပြညာလောက်ကစပြေးပြီးတော့ထက်ထက်ညာနေတက်ဖို့ဆိုရင်အိန္ဒိယ၅ပါးညီမြောက်ဖို့လိုလို့ဒီပုဇဉ်9ပါးလည်းညီမြောက်ကျင့်ရတယ်။ဒါကြောင့်ဘုန်းကြီးတို့ဒါကိုပြောထားရင်တော့ကောင်းတာပေါ့နော်။အဲတော့ပထမဆုံးအဲ့ဒီတတိတန်ဖို့စဉ်အခုဟာပြိပါနမိတ်ခိုင်မြဲအောင်တိုးတက်အောင်ကျင့်မှာနော်။အဲတော့ဘုန်းကြီးအဲ့ဒါကိုအဓိကထားပြောမှာဝိပဿနာပိုင်းကြဒါတွေတော့မကြမကြကြားနေအောင်ပါပဲ ဓကမ္မထံကြဓကမ္မထံလျောက်ပြောရမှာပဲဉာဏ်တဲ့ကမ္မထံဉာဏ်တဲ့ကမ္မထံလျောက်ပြောဝိပဿနာကြလည်းဒါလိုတာအခုကတော့ပြိပါနမိတ်ခံမြင်အောင်ကျင့်တဲ့အတွက်တတိတံဝိစီအောင်ဘာလဲလို့မေးရင်အဲ့ဒီပြိပါကနမိတ်အာနာပါနကြောင့်ဖြစ်လာတယ်အာနာပါနရွှေကြောင့်ဝင်လေထွက်လို့ရှုမှတ်ခြင်းကြောင့်ဖြစ်တဲ့အလင်းရောင်နမိတ်လေးကြည်လင်တောက်ပတဲ့အလင်းရောင်နမိတ်လေးကိုပြိပါနမိတ်လို့ခုနပြောခဲ့တယ်အဲ့ဒီပြိပါနမိတ်လေးကိုအောက်မေ့တဲ့အမှားရတဲ့သဘောဟာတတိတံဝိစီ ဒါဒီဒီခုပြိပါနမိတ်နဲ့ဇန်နဲ့ပတ်သက်ပြီးပြောနေပြီးတော့ကဓမ္မဥစ္စာတန်ဖိုးရှင်သူကအစဉ်တိုင်းပြောမယ်နော်သူကတတိတန်ဖိုးရှင်ဓမ္မဥစ္စာဝိရိယပီတိဒါမျိုးအစဉ်တိုင်းဟောတာအဲ့ဒီဇေယောကထေကြဘုန်းကြီးကစိတ်ဓာတ်တက်ကြွမှုစိတ်ဓာတ်ကြမှုအခြေအနေကြည့်ပြီးတော့ခွဲရေးထားတယ်ဇေယောကဓမ္မဥစ္စာတန်ဖိုးရှင်ပညာပညာဆိုတာဘာလဲဆိုတော့ဒီပရိပါကနမိတ်အာယုံကိုဉာဏ်နဲ့ထိုးထွင်းနေသိနေတာ ဒါဓမ္မဝိစာတန်ဖိုးစဉ်နော်ဝိရိယတန်ဖိုးစဉ်ဝိရိယတန်ဖိုးစဉ်ဘာလဲလို့မေးဒီပရိပါကနမိတ်အာယုံမှာဘုဇင်တရားတွေဖြစ်အောင်ကြိုးစားအထောက်မှုပဲဒီဘုဇင်တွေပါဝင်နေတယ်အဲ့ဒီလိုကြိုးစားပြီးအထောက်ပြီးသူကြိုးစားအထောက်လို့ဒီဘုဇင်တရားတွေညီမျှပါဝင်နေပါဝင်တော့ညီမျှအောင်လုပ်ပြီးတရားတွေတက်သွားတော့ခံရပြီးတော့ဇာန်တွေဖြစ်သွားတယ်ပီတိတန်ဖို့စဉ် ပိဋိတံမိုးစဉ်ဆိုတာဒီပရိပါနိမိတ်အာယုံလေးမှာသူကနှစ်သက်နေတယ်ဝမ်းမြောက်နေတယ်ဝမ်းသာမှုဖြစ်နေပရိပါနိမိတ်လေးအာယုံလေးကိုဆူဆိုက်ကြတဲ့အခါနှစ်သက်မှုကျေနပ်မှုသဘောကျမှုဖြစ်တာဒါပိဋိတံမိုးစဉ်ဒီပရိပါနိမိတ်ရလာတယ်နောက်တစ်ခုကပတ္တိတံမိုးစဉ်ဒီပရိပါနိမိတ်အာယုံလေးမှာနှစ်သက်ဝမ်းမြောက်ဖြစ်လာဒီတမာရီအကောင်းလာတော့စိတ်တွေကငြိမ်းချမ်းလာဒီအာယုံလေးအာယုံပြုပြီးဒီအာယုံလေးပေါ်မှာ ကိုယ်လည်းငြိမ်ချစိတ်လည်းငြိမ်ချအေးချမ်းတာပြိပါနိမိတ်လေးအာရုံပြုပြီးပြီးတော့သမာဓိတံဝင်စီဒီပြိပါနိမိတ်ပေါ်မှာဆွဆွမြဲမြဲစိတ်ကကတ်တီးနေတဲ့သဘောကိုပြောပါတယ်နောက်တစ်ခုကတော့ဥပေက္ခတံမိုးစဉ်ဒီပြိပါနိမိတ်အာယုံမှာစိတ်ကိုတက်ကြွတာလည်းမဖြစ်ဘူးကြတာလည်းမဖြစ်ဘူးအညီမျှဖြစ်အောင်ထားဒါဥပေက္ခတံမိုးစဉ်လို့ခေါ်တယ်အဲ့တော့ဒီမှာပြောတာက တတိတန်ဖို့စရာအရာအလုံးလိုတယ်တရားထုတ်တဲ့ခါကျဝိပဿနာပဲအထုတ်အထုတ်ခုနကဇန်တရားတွေအထုတ်ပြိပါနမိရလာပြီတမာရီအကောင်းလာပြီဟာစိတ်ဓာတ်တွေတက်ကြွတယ်နော်တရားတရားတွေဖြစ်ပြီးတော့အတင်းလှုပ်ချင်တာအဲ့ဒါမျိုးဖြစ်တာစိတ်ဓာတ်တွေတက်ကြွတဲ့အခါမျိုးဖြစ်တယ်ဒီခါဒီခါတရားထိုင်ခြင်းစိတ်တွေတအားကောင်းတာလေအဲ့ဒါကြောင့်ထိုင်နိုင်တဲ့အခါထိုင်ပါလို့ဘုန်းကြီးကပြောတယ်ဒါပြီးဣရိယာပုံညီမြောက်ထိုင်တာလို့ကျမ်းမာညီမြောက် ညင်ညွတ်အောင်ထိုင်တာတွေဒါလောက်ရတယ်နော်တချို့ကြအဲ့ဒါဂယုမဆိုင်ပဲနာဟာမစားပဲမအိပ်ပဲဒါမျိုးတွေလောက်တာရှိတယ်စိတ်တက်တွေတက်ကြွလွင်နေအဲ့လိုဖြစ်တာတစ်ဖက်ဆုံးရောက်သွားတယ်ဘယ်ရမယ်ဆိုသူကမျှတောင် စားတော့ကလည်းမှန်ရစားစီမံဝမ်းမှအိမ်မှစားမှဒါတွေလိုတယ်စိတ်ဓာတ်တွေတက်ကြွလုံးတော့အဲ့ဒါတွေဂယုမဆိုင်ပဲနဲ့တအားလှုပ်ပြလိုက်တာလှုပ်ပြလိုက်တော့နောက်ကျမ်းမာကြီးတွေထိလာတာတို့အဲ့ဒါမျိုးတွေဖြစ်တော့ မတရားထိုင်တဲ့ကအသက်အရွယ်ရကျမ်းမာရမခံနိုင်တဲ့ခါကျတော့တချို့သွေးကြောတွေလေကြောတွေဖြတ်တာတို့ဒါမျိုးတွေဖြစ်တော့မတရားရထားတို့ဒါမျိုးပေါ့နော်မတရားစဉ္ညာလျှောက်ထားတို့ဒါကြီးလျှောက်လုံးရတဲ့ကအဲ့လိုတစ်ဖက်သက်ဖြစ်ကုန်စိတ်ဓာတ်တွေတဲကြွတဲ့အခါမှာဒီစိတ်ဓာတ်တွေကိုပြန်ပြီးနှိမ်ချလျှော့ပေးရတယ်တဲကြွလုံးတာလျှော့ပေးရတယ်လျှော့ပေးတဲ့အခါမှာ ဘာဘုဇင်ပွားမလဲပတ္တိတံဘုဇင်တမာရီတံဘုဇင်ဥပိ္ပခတံဘုဇင်ပွားပြအောင်နော်ဟောက်မှာဆောင်းပုံလေးရေးထားတယ်စိတ်ဓာတ်တက်ကြွနေပါကပွားရဘုဇင်များအဲ့ဒါကြောင့်အောက်မှာတော့ဘုန်းကြီးကဗမာလိုပဲထပ်ရေးထားတယ်တော့ပတ္တိကဘာလဲစိတ်ငြိမ်းချမ်းချမ်းဖြစ်တာကိုပြောတယ်တမာရီကတည်ကြည်စွာဖြစ်တယ်ဥပိ္ပခကတော့စိတ်ကိုညှိမြထားတယ်အဲ့ဒီစိတ်ဓာတ်တွေတက်ကြွနေလို့ချင်းရင်ဒီဘုဇင်သုံးပါးကိုပြောင်းဘုဇင်သုံးပါးနဲ့ညီအောင်ပွားတယ် ဒါကြောင့်ကမ္မဋ္ဌာန်းဆရာလည်းသင်ပေးရတယ်သို့မဟုတ်ယောဂီတွေကကိုယ့်ကိုနားလည်နေကိုယ့်စိတ်ဓာတ်တွေတက်ကြွနေဘာလို့ ਆ လဲစိတ်ဓာတ်တွေတက်ကြွနေဒီဟာကိုရှော့ချအဲ့ဒီခါမျိုးကပတ္တိတံဝန်ဆရာဘယ်လိုပွားမလဲဆိုတော့သိကြောက်ကြမဆိုင်တော့ဒီအာယုံလေးကိုအေးဆေးဆေးငြင်းငြင်းချမ်းချမ်းလေးထားပြီးသူအာယုံလေးကိုအသာလေးကမှတ်ရတယ်စိတ်ဓာတ်တက်ကြွနေပြီးပါနေမေးအာယုံကဒီလွတ်လွတ်လွတ်လွတ်ထွက်သွားတယ် အဲ့ဒီအချိန်မှာပတ္တိဆိုစေအေးချမ်းချမ်းတည်တည်ငြိမ်ငြိမ်လေးနဲ့နော်တအားကြီးကြောင်းကြမဆိုင်နဲ့တအားကြီးတင်းမမှန်နဲ့စိတ်ကိုအေးအေးဆေးဆေးလေးငြိမ်ငြိမ်ချမ်းချမ်းလေးထားပြီးတော့မှတ်ထားမျိုးပါလေပတ္တိတံဘောစေဒါပဲနော်နောက်တစ်ခုပတ္တိတံဘောစေလားတမာရိတံဘောစေစိတ်ဓာတ်တွေတက်ကြွနေသူကမငြိမ်ဘူးပေါ့စိတ်ကိုငြိမ်အောင်ထားပေါ်သမ ्या အာရုံတွေရှောက်မလိုက်နဲ့ဝိပဿနာမှချင်းတယ် ရှောက်မလိုက်တာအာယုတကူတည်းအသာလေးကတ်တာသမာဓိတံဝေစဉ်ပွားမယ်စိတ်ဓာတ်တွေတက်ကြွနေရင်သမာဓိတံဝေစဉ်ပွားမယ်ပတ္တိတံဝေစဉ်ပွားနောက်ဥပေက္ခတံဝေစဉ်ပွားရမယ်ဒီလိုပြောတာဥပေက္ခတံဝေစဉ်ဆိုတာကဘုန်းကြီးတို့ဒီခါလေးရတော့ယောဂီတွေကဟောဘာဖြစ်မှလဲညာဖြစ်မှလဲမျှော်တတ်တယ်အရင်တုန်းကတွေလည်းပြန်မျောတာငါအရင်တုန်းကဘယ်လိုဖြစ်တယ်အခုအဲ့ဒါမျိုးလည်းတစ်ခါမှမဖြစ်သေးဘူးဒါတွေလည်းပြန်မျောတော့ဟို တက်ကြွဆိုမှိုင်းမှိုင်းနဲ့ထူးတွေးကြုံနေတဲ့ထူးဆန်းလေးတွေးကြုံလိုက်နောက်ထပ်အစ်စ်အစ်စ်တွေမျောလင့်နေတတ်တယ်အဲတော့ဘာမှမမျောလင့်မနဲ့စိတ်ကိုမတင်းလို့မလျော့လို့နဲ့စိတ်ကိုညင်ညင်များများလေးထားညင်ညင်များများလေးတီးညင်ညင်လေးထားခိုင်းတာပဲသူကတမာရီပုံစံမျိုးတော့ခတ်ဆင်းနေပေါ့နော်ဒီခါဒီဒီမှာပြောလိုက်နေဥပ္ပခါဒီကာမိဆန္ဒဆိုတာဘာဖြစ်လို့လဲငြိမ်သက်တည်ကြည်တဲ့သဘောရှိလို့ဆိုတာမျိုးပြောထားတယ် သူကအဲ့တော့စိတ်ကိုငြိမ်ငြိမ်လေးမတင်းလို့မရအောင်နဲ့ငြိမ်ငြိမ်လေးထားမှန်မှန်လေးပေါ့လေဒီပြိပာလေးမျိုးမလွတ်တမ်းရှုနေရတယ်အဲ့ဒါဥပ္ပခတာပါဟုတ်တယ်နော်ဒါလေးအရေးကြီးတယ်လိုက်မှာစိတ်ဓာတ်တက်ကြွနေပါကရှုရဖို့စဉ်များစိတ်ငြိမ်ချမ်းစွာတည်ကြည်စွာညီစွာထားရထားညီစွာထားရပွားပေါ့ဒါကနစိတ်ဓာတ်တွေတက်ကြွနေစိတ်ကိုငြိမ်ချမ်းလေးထားတည်တည်ငြိမ်ငြိမ်လေးထားမြတ်မြတ်တာတာလေးထားပြီးပွားလို့ပြောတယ် ဒါကြတော့ခုနလိုပါဠိကြက်ဆရာမလို့တော့ပေါ့ဗျာတခါတခါကြခုနယောဂီတွေကဆရာတော်ဟာပါဠိစကားလုံးတွေများတယ်မြတ်အဲ့ဒါကြောင့်မို့ဒီဆောင်းဘုတ်ကတော့မများဘူးပေါ့ဗျာဆောင်းဘုတ်ကတော့ကြက်ထားပေါ့ဒါပေမဲ့လို့ခုနအများနဲ့ပြောလာရင်ပါဠိတန်ဖိုးရှင်ဒါတွေသိထားမယ်တမာရီတန်ဖိုးရှင်ဥပေက္ခတန်ဖိုးရှင်သူများမေးလာရင်လည်းပြောနိုင်ရမယ်ညီမြောက်တို့ကစိတ်ဓာတ်တွေတက်ကြွလာရင်ဒါတွေကိုစိတ်ဓာတ်ကိုချတဲ့အနေနဲ့ယော့တဲ့အနေနဲ့ရှော့ပေးတဲ့အနေနဲ့ဒါတွေပွားရမယ်ဘယ်လိုပွားရမလဲ ဒါမျိုးလေးတွေပေါ့နော်နောက်တကစိတ်တက်တွေကြာနေတက်ကြွတဲ့ပုံကိုကြာနှိမ်ချပေးရတယ်စိတ်တက်တွေကြာနေပြင့်တင်ပေးရတယ်တရားထုတ်ရင်လည်းကြာတယ်နော်စိတ်တက်တွေကြာတာတွေရှိတယ်ဟိုရက်တရားကြာလာပြီကြာလာရင်ငါဘာမှမဖြစ်သေးဘူးအရင်တကာလုံးလုံးမဖြစ်သေးဘူးဒါမျိုးတွေဖြစ်လာအဲ့မှာတောင်တွေးမြောက်တွေးတွေရှောက်တွေးတော့အဲ့လိုစိတ်တက်တွေကြာလာရင်ဘာလုပ်ရမလဲဆိုတင်ပေးရတယ်ဒီစိတ်တက်ကို တက်ကြွတော့အဲလိုတင်ပေးတဲ့အနေနဲ့ဘုရားဗာမိတ်လဲဆိုဓမ္မဥစ္စာတန်ဖိုးရှင်ဝိရိယတန်ဖိုးရှင်ပိဋိတန်ဖိုးရှင်တွေပွားပေးရမယ်အဲ့မှာဘုန်းကြီးအောက်ကရေးထားပါတယ်စိတ်ဓာတ်တွေကြနေပါကပွားရဘုဇင်များစိတ်ဓာတ်တွေကြနေရင်ဒီဘုဇင်များကိုပွားပါဉာဏ်ဖြင့်ဆင်ခြင်အဲ့ဒီမှာနော်ဉာဏ်ဖြင့်ဆင်ခြင်ပြီးတော့ဒီအထောဉာဏ်လေးနဲ့ဆင်ခြင်ပြီးတော့ ဘယ်လိုအထောက်မလဲစိတ်ဓာတ်တွေကြာလာတယ်ဘုန်းကြီးတို့ဒုံလဘတရား၅ပါးရှိတယ်ပေါ့ဗျာဒီတကြောင်အကြောင်းအရာတွေဒါပဲပြောဒါတော့တော်တော်ပြောရမယ်သဘောရှိတယ်ဒုံလဘတရား၅ပါးဆိုခက်ခဲတဲ့တရား၅ပါးပေါ့နော်ဖရာရှင်ပွင့်ဖို့ခက်ခဲတယ်ဘုရားရှင်ပွင့်တဲ့ခါမှာလည်းဒီဘုရားရှင်ပွင့်တာနဲ့ဘုန်းကြီးတို့ကြုံဖို့ခက်ခဲတာပေါ့နော်ဘုရားရှင်အခုဆိုဘုရားရှင်ပြန်တော်ဘုရားပြိဋိနိဗ္ဗာန်သွားဆံသွားပြီဒါပြသူတာနာကြံသေးတယ် ဒီသူတာနာနဲ့တွေးဖို့ခဲရင်ဘုလိုကြည့်လိုက်တော့ငကိုခုခုကြတော့မဆိုးပါဘူးနိုင်ငံတကာရောက်နေတဲ့ပုဂ္ဂိုလ်ဒီဖျားရဆုံးမတာနာအခုတို့ဘုန်းကြီးတို့အကုန်လေးလာနေကြနိုင်ငံတကာမှာလေးလာနေအရင်တော့တော်တော်ခက်တယ်တချို့နိုင်ငံတွေဆိုဘလို့မှကိုလောက်လို့မရဘူးဒီဖျားရှင်တာနာတွေအဆုံးမတွေနော်တာနာဆိုဖျားရှင်ဆုံးမတာနာတွေးဖို့ကြုံဖို့ခဲရင်ဒီနေ့ဟောငါမှဒီခွေးတွေရနေတာပဲဒီလိုဆင်ញင်ပေးရတယ်ညာနဲ့နော် ခုဒကာကြီးတို့ဓမ္မကြီးတို့အကုန်လုံးတော့သင်္นานလူသင်္นานသားတွေဘုန်းကြီးသင်္นานတက်လို့ဒါကိုချီးမွမ်းတာမဟုတ်ဘယ်ဆရာတော်သင်္นานတက်တဲ့ဒီသာနာနဲ့တွေ့ကြုံတာပဲဝမ်းမြောက်ဝမ်းသာလေးနာယူဖို့ပဲကိုယ်ရေးကြည့်တာပဲဘုန်းကြီးအားပေးတယ်နာဘယ်ဆရာတော်တရားမဆိုနော်ဘယ်တစ်လုံးတီးတီးနှလုံးတီးတီးတစ်လုံးတီးကိုအကျိုးမြရတာပဲအဲ့ဒါမျိုးနာနော်ခုဆရာသမားတွေမျိုးစုံဟောကြတယ်ဟောနာဘုန်းကြီးကျင့်တတ်တယ်လိုက်နာနာစေခြင်းနဲ့မနာလို့တော့မရဘူး ဒါဘုရားသာနာနဲ့ကျုံနေပဲတွေ့နေတာပဲတော့ဘုရားသာနာနဲ့ကြွေးဟိုဒီကဆက်လာတဲ့ဒီ၅ပါးကတခုတည်းကိုခွဲခြားပြောတာမဟုတ်ဘူးဘုရားသာနာနဲ့တွေးဖို့ခက်တယ်ဘုရားသာနာတွင်မှာဘုရားသာနာတွင်မှာလူဖြစ်ဖို့ခက်တယ်ပြောတာဘုရားသာနာတွင်မှာလူတော့ဖြစ်ပါရဲ့ဘုရားသာနာမရှိတဲ့နေရာသွားလူဖြစ်တာမျိုးအဲကြောင့်ဒီမကသေးဘူးเนาะဒီမှာထပ်ပြောတာဒီဘုရားသာနာတွင်မှာလူဖြစ်ပေမဲ့မျက်စိနားလျာကြည့်မျက်စိကိုယ်နေမယ်ဆိုရင်ဒီဘုရားတရားတန်ခါဖူးမြော်ဖို့ခက်တယ် ကဲနာကန်းနေမမွေးကြတဲ့လူတော့ဖြစ်ပါနာကန်းနေနဲ့ဒီတရားဈာနာကိုခတ်တာပဲအများကြီးတချို့ဆိုရင် စိတ်မပြည့်စုံမွေးလာကဲဘယ်နှလုံးမှတရားလုံးလုံးများခုမှမျက်စိနားလျာကိုယ်စိတ်ဒီဟာတွေအကုန်ပြည့်စုံနေတယ်ဖရာတာနာတွေမှလည်းဖြစ်တယ်ငါမှဒီလိုမျက်စိနားလျာခြေလက်အင်္ဂါတွေအကုန်ပြည့်စုံနေတာပဲဒီလိုညံလေးနဲ့ဆင်ញင်ပြီးဝါဝမ်းမြောက်ဝမ်းသာအတူညံလေးနဲ့ဆင်ញင်လိုက်ရင်လည်းကိုယ့်ဘဝကိုကျေနပ်ပြီးစိတ်တကြတယ် ပျောက်သွားနိုင်မှာကောင်းပြီဘုရားသာနာလည်းတွေ့ကြုံပြီမျက်စိနားလျာကိုယ်စိတ်တွေနဲ့ပြည့်စုံတဲ့လူလည်းဖြစ်လာပြီနောက်တစ်ချက်စဉ်းစားကြည့်လားတရားတရားနော်တခါတခါမှဘုန်းကြီးကဘယ်လိုဖြစ်တာလဲသူဘုရားတရားပေါ်မှာယုံညင်မှယုံတာယတနာနော်ဘုရားစီဘုရားမှတရားစီတန်ခါတဲ့ယုံညင်မှယုံတာကံကံရဲ့ကျိုးကိုလည်းလက်ခံနေမှလက်ခံတယ်အခုလက်ခံနိုင်လို့ဒီမှာသင်္นานလာပြီးနားနေကြတယ်တရားတွေနားကြတယ်တရားဒါလက်ခံနိုင်လို့ယုံကြည်နိုင်လို့ ကို့မှာဒီခွန်လန်းနေလဲပြည့်စုံတာ။အော်ငါယုံကြည်လို့ဒီတရားတွေလေ့လာနိုင်တာပဲ။နာယူနိုင်တာပဲ။မယုံကြည်ရင်ဘုန်းကြီးတို့ဒီနေရာတက်ကိုမလာပါဘူးဗျာ။တရားနာကိုမနာပါဘူး။ဒါရှင်းရှင်းလေးပါ။ဒါလေးလည်းဘုရားကိုဆင်ញင်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်လို့ရတယ်နော်။အခုဆိုဘုန်းကြီးအများကြီးပါတချို့ဒီဘေးဘေးနဲ့ယုံကြည်မှုနဲ့ဒီလိုလေးတွေနာကြတယ်။ဘုန်းကြီးဒါလို့ခေါ်ပါလေဒီလိုပုံကုမျိုးတွေ။နော်ဘုန်းကြီးတို့လည်းလောရချုံနတ်တာပေါ့နော်သင်ပေးရချုံနတ်တာပေါ့ အဲတခါပြန်ကြည့်လိုက်အောင်တရားတရားဟိုဘုရားသာနာတွင်မှာဘုရားသာနာနဲ့ကျုံလာပြီနောက်တစ်ခုအဲ့ဒီမှာပဲမျက်စိနားတွေကကိုယ်စိတ်နဲ့ပြည့်စုံတဲ့လူလည်းဖြစ်နေပြန်ပြီတခါထပ်ကြည့်လိုက်အောင်အဲ့ဒီမှာကိုယ်ကတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်နေပြန်တခါထပ်ကြည့်လိုက်အောင်အဲ့ဒီဘုရားသာနာတွင်မှာပပိစဒုံလဘလို့ဆိုပေမဲ့လို့ဒါရဟန်းကြီးတော့မဟုတ်ပါဘူးနောက်ကနေကုံပြောကြင့်ကြံတဲ့ပုဂ္ဂိုလ်မှသမျှကိလေသာကင်းအောင်လုပ်နေမှသမျှကိုကိလေသာမရှိအောင်ကိလေသာ နှင်ထုတ်တဲ့ပုဂ္ဂိုလ်မှသမျှကို ပပိစလို့ခေါ်တယ်အဲ့တော့ဓမ္မကြီးတို့ဒကာကြီးတို့ကိုသင်္นานတို့သင်္นานသားများလည်းကိုယ်တဏ္ဍာမှာကိလေသာတွေမဖြစ်အောင်ကျင့်နေရင်ဒါပပိစခေါ်တယ်ယောဂီတို့လည်းခေါ်တယ်နော်ဒီအများဆုံးကတော့ယောဂီလို့သုံးတယ်နော်အဲ့ဒီမှာတော့ပပိစိတဒုံလဘပပိစဒုံလဘဒီလိုပြောတယ်ပပိစဆိုတာဗာလေကိလေသာကိုနှင်ထုတ်တတ်တဲ့ပုဂ္ဂိုလ်ကိလေသာကိုမဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်ဘယ်သူမှဆိုတာပပိစလို့ခေါ်လို့ရတယ်ကျင့်နေဒါပပိစပဲ ဘာဖြစ်လို့လဲကိုယ်တန်မှာကိလေသာမဖြစ်အောင်ကျင့်နေတဲ့အတွက်ဒါလေးမှတ်ထားအဲ့ဒါလေကိုယ်မှာဒီမှာအဲ့ဒီခွင့်ရလို့ကျင့်ပြင့်နေတယ်လေဘုန်းကြီးတို့တရားနာတယ်ပြီးတော့ကျင့်တယ်ဒီခွင့်ဟာတရားလေးညာလေးနဲ့ဆင်ញင်ကြည့်ပေါ့ဟောငါမှဒီလိုခုဘုရားဒါနာနဲ့တွေ့ကြုံတယ်မျက်စိနားလေးကကိုယ်စိတ်နဲ့ခြေလက်အင်္ဂါတွေလည်းပြည့်စုံနေတယ်တရားတရားလည်းရှိနေတယ်ဟောဒီလိုကောင်းတရားတွေလည်းကျင့်ဖို့အတွက်ဒီမှာ ယောဂီဖြစ်နေတယ်နော်ကျင့်နေတဲ့ပုံကိုဖြစ်တာပပိစာခေါ်နေတော့ယောဂီလည်းဖြစ်နိုင်တယ်အဲဒါပြီးတော့ဗာဆက်မိန်တယ်တဲ့နောက်ထုံတစ်ပါးတကူကသူတော်ကောင်းတရားတွေကြားနာခက်တယ်ကြားနာတဲ့ကျင့်သုံးဖို့ခက်တယ်နော်ကြားနာနဲ့မလုံးလောက်ဘူးနော်ကျင့်သုံးတဲ့ထီယူဆတယ်နော်အခုယောဂီတို့မှာဘုန်းကြီးတို့သင်တန်းတွေတက်တယ်တရားတွေနာကြတယ်တရားနာတိုင်းကျင့်ကြတယ်ကျင့်ပြီးတော့ကိုယ်အခက်အခဲတွေဆွေးနွေးမေးမြန်းတယ်ကိုယ်မှာအဲ့မှာဘလောက်အခွင့်အလမ်းတွေများလဲဆိုကြည့်လိုက်ပေါ့ ဒါတွေညာနဲ့ပြန်ဆင်ញင်ကြည့်ရတယ်။ညာတွေပြန်ဆင်ញင်တော့အော်ငါဒီခွေးတွေကုံရနေတာပဲ။ဘာစိတ်ဓာတ်ကြစရာလိုလို့အဲ့ဒါညာနဲ့ဆင်ញင်ပြီးအားထုတ်တဲ့နည်းပဲ။ဤတွေအများကြီးရှိတယ်ပေါ့နော်ဒီတစ်ခုလောက်ပဲမှတ်ထား။နောက်တစ်ခါကျပါလဲဆိုတော့ဘုန်းကြီးတို့ခုနကဓမ္မဥစ္စာတန်ဖိုးစေဒါပညာနဲ့ဆင်ញင်ပြီးတော့ညာနဲ့ဆင်ញင်ပြီးအားထုတ်တဲ့နည်းနောက်တစ်ခုကဝီရိယဝီရိယ ဘုန်းကြီးတို့သုဒ္ဓနိဗ္ဗာန်ထဲမှာပါတယ်ဗျတရားထုတ်တဲ့ခါကျရင်သရတရားရှိရမယ်စန္ဒရှိရမယ်ဝိရိယရှိရမယ်ဒီသုံးမျိုးရှိရင်တရားရနိုင်ပါတယ်ဆိုမိန့်ထားရှိတယ်ပြန်ပြောမယ်နော်ဒါလေးမှတ်ထားတရားထုတ်တဲ့ခါမှာဘာလို့လဲသရတရားရှိရမယ်စန္ဒရှိရမယ်ဝိရိယရှိရမယ်အဲ့ဒီသုံးမျိုးရှိတဲ့ပုဂ္ဂိုလ်ဟာတင်းတင်းရင်းနာရုပ်တရားရနိုင်တယ်ဆိုဟောတာကြီးဘာဖြစ်လို့လဲဆိုပြန်စဉ်းစားကြည့်လိုက်လေ ဒီတရားတွေပေါ်မှာယုံကြည်မှုရှိရတယ်နံပါတ်1ယုံကြည်မှုရှိမှအထောက်ပြတယ်ယုံကြည်မှုမရှိဘုန်းကြီးတို့မလုပ်နိုင်ယုံကြည်မှုရှိမှဒီသဏ္ဍာန်တက်ဖြစ်တယ်ယုံကြည်မှုမရှိမှမတက်ဖြစ်ဘူးအကြောင်းမို့ယုံကြည်မှုရှိမှအထောက်နိုင်တယ်တခါယုံကြည်မှုတော့ရှိပါတယ်ကိုကဒီတရားကိုနာလို့တဲ့ဆန္ဒမရှိဘူးအထောက်လို့တဲ့ဆန္ဒမရှိဘူးဆိုမဖြစ်ပြန်နော်ယုံကြည်မှုတော့ရှိတယ်တရားထုတ်ခြင်းတဲ့ဆန္ဒတရားနာလို့တဲ့ဆန္ဒတရားထုတ်ခြင်းတဲ့ဆန္ဒမရှိရင်လည်းမလုပ်ဖြစ်ပြန်ဘူး အဲကြောင့်မို့ယုံကြည်မှုလည်းရှိရမယ်ဆန္ဒလည်းရှိရမယ်ကဆန္ဒတော့ရှိပါရဲ့ဟုတ်လားတရားနာရင်လည်းဆန္ဒရှိတယ်ဒါပေမဲ့ကြိုးစားအထောက်မှုရှိနေမဖြစ်နိုင်ပါဘူးဒါလေးမှတ်တာကြိုးစားအထောက်မှလည်းလို့တယ်ကြိုးစားအထောက်မှကြိုးစားမထုတ်ဘဲနဲ့ဒီဉာဏ်လေးနဲ့ဆင်ញုံနဲ့မရဘူးကြိုးစားအထောက်လို့သိဉာဏ်ဖြစ်တာမျိုးဒါမျိုးမှအထိပ္ပယ်ရှိတယ်ဒါကိုပြောပါတယ်ဒီသုံးမျိုးရှိရင်တော့အော်ငါမှဒီမှာ စူးစမ်းအထုတ်နေတာပဲစူးစမ်းအထုတ်နေတဲ့အခွင့်အလမ်းတွေရလို့ငါစူးစမ်းအထုတ်နေတာပဲအဲ့လိုကိုယ်ကလည်းတင်းတင်းရအထုတ်စိတ်ကလည်းတင်းတင်းရအထုတ်ဒါမျိုးအထုတ်နေရင်ဝိရိယတန်ဖိုးစဉ်ဖြစ်ပါတယ်နောက်တစ်ခုကတော့ပီတိတန်ဖိုးစဉ်ပေါ့နော်အဲပီတိတန်ဖိုးစဉ်ဆိုဝမ်းမြောက်ဝမ်းသာစိတ်တွေနဲ့အထုတ်တာပြောတယ်ဒါကြပြီးဘုန်းကြီးတို့ဒီမောင်းတော်မြေစင်တော်သွားတဲ့အခါမှာဆရာတော်ကြီးကဒီလိုတရားတွေတိုးတက်မှုမရှိဘူးဆိုရင်ကိုကစိတ်က မပြော့ဘူးစိတ်ဓာတ်မကြသည့်အတိုင်းပေါ့အဲ့ဒါမျိုးတွေဖြစ်တယ်ဖြစ်တဲ့ခါကျဆရာတော်ရအဖုံးရလေတဲ့ဝမ်းမြောက်ဝမ်းသာစိတ်တွေထားမှရှုမှတ်ရတယ်တဲ့အိမ်မှာသူတော်ကောင်းတရားအထုတ်ဖို့ဆိုတာကအထုတ်ဖို့အခွင့်အလမ်းကတော်တော်ခက်ခဲတယ်နော်ဘာဖြစ်လို့လဲဆိုတော့ခုနပြောခဲ့တဲ့ဆန္ဒလည်းရှိမှအထုတ်ဖြစ်တယ်နောက်တစ်ခုကကိုယ်ဆန္ဒရှိရင်တော့ကိုယ်မှပြပေးတယ်ရှားလည်းရှိမှနော်ဘုရားနည်းကနော်ဒီကာရိနာဒီကာကြီးရှောက်သလို ကို့မှာအဲ့လိုဆရာမရှိပြန်လေအထုတ်ခက်ပြန်တယ်တကယ်စနစ်ကြသင်ပြပေးတဲ့ဆရာရှိရမယ်နော်အခွင့်အလမ်းဟောငါမှဆရာကောင်းနဲ့ရှိနေတာပဲဒီလိုဝမ်းမြောက်ဝမ်းသာစေနေတယ်အထုတ်နိုင်ပြီးတော့ဆရာကောင်းတော့ရှိပါရဲ့စန္ဒာလည်းရှိပါရဲ့ကျမ်းမာရေးလည်းကောင်းပါနော်ကျမ်းမာရေးမကောင်းရင်လည်းဘုန်းကြီးတို့ဒီလိုနာဖို့တောင်တော်တော်ခက်တယ်ဟောငါကျမ်းမာရေးကောင်းလို့ဒါလေးကလောက်ခွင့်ရတာပဲဒီလိုဝမ်းမြောက်ဝမ်းသာစေနေမိုးရတယ်နော် တခါကျမ်းမာရေးလည်းကောင်းပါရဲ့စီဝါရေးစောင်းနေရလည်းပြေလည်အောင်မှစောင်းနေစီဝါရေးမပြေလည်ရင်ဒါတွေအတွက်ပူးနေရတာပဲဟောခုငါစောင်းနေကျမ်းမာစောင်းနေကျမ်းမာရေးလည်းပြည့်စုံနေတာပဲဒီလိုဝမ်းမြောက်ဝမ်းသာစေတနာအထောက်တခါစီဝါရေးကျမ်းမာရေးဒါတွေပြည့်စုံပါရဲ့နေရာထိုင်ရတဲ့နေရာမှာဘေးအန္တရာယ်ကျုံနေမယ်ဆိုဘယ်အနောက်ရှက်ကင်းကင်းနဲ့အထောက်နိုင်မလဲဘေးမျိုးမျိုးအန္တရာယ်မျိုးမျိုးထိတ်လန့်စိုးရိမ်နေရ အခုမှအခုအဲ့ဒီဟာအန်တရီမရှိဘူးလေဒါလေးဝမ်းမြောင်ဝမ်းသာစေလေးနဲ့အထုတ်ခြင်းပေါ့ဒီကနေ့ဘုန်းကြီးတို့ပြောပါတယ်ဒီစိတ်ဓာတ်ကြံနေဝမ်းမြောင်ဝမ်းသာစေလေးထားပြီးမှတ်ကြည့်လိုက်ဝမ်းမြောင်ဝမ်းသာစေလေးထားဟောသူတော်ကောင်းတရားဆိုတာသူတော်ကောင်းစိတ်ဓာတ်ရှိမှရတာအမှခုမှသူတော်ကောင်းစိတ်ဓာတ်ရှိလို့လောက်ခင်ရပြီအဲ့လိုဝမ်းမြောင်ဝမ်းသာစေလေးနဲ့ထားရင်ဒီကနေ့လေးတော်တော်မှတ်လို့ကောင်းတယ်ဒါကြောင့်ဘုန်းကြီးတို့ကဘရားမဟုတ်ဘူးဆိုတော့တခဏနာပြောပြတာဘရားမဟုတ်တဲ့အခါကျတော့ဒကာကြီးတို့ယောဂီတွေဓမ္မကြီးတို့ယောဂီတွေ စိတ်ဓာတ်ဖြစ်နေတာအမှန်မသိဘူးဗျအမှန်မသိတဲ့အခါကျဟာဒီလိုလေးမှတ်ကြည့်ပါလားဘလိုလေးမှတ်ကြည့်ပါလားဒီလိုတတရတမျိုးလောက်သင်ပေးရဒီနေ့ဒီလိုသင်ပေးလိုက်တယ်အဆင်ပြေဆက်သွားပေါ့ဗျာအဆင်မပြေဘူးဆိုနောက်ရကြထပ်ပေးရတယ်အဲ့ဒါမှတိုးတက်တယ်အဲ့ဒါမျိုးလုပ်တဲ့အတွက်ဘုန်းကြီးတွေ့ကြုံရဆိုဒီတခြားနိုင်ငံတွေသွားတဲ့ကထိုင်ဝမ်တို့မလေးရှားတို့တခြားလူမျိုးတွေတော်တော်တိုးတက်ကြတယ်အဲ့ဒီအရာလုံးရခေါင်ချုပ်ကတော့တတိပါပဲတတိကတော့ အရာရာပါတယ်တတိကတော့ပိုတယ်လို့လည်းမရှိဘူးဒီနှစ်ခုကို balance ဖြစ်အောင်ထိန်းတာတော့တတိနဲ့ပဲထိန်းချုပ်သွားတတိမလွတ်အောင်အထုပ်ပညာပါတဲ့တတိမျိုးလို့တယ်ဒါကြောင့်မို့အောက်မှာကြည့်လိုက်ပေါ့နော်စိတ်ဓာတ်တွေကြွနေပါကပွားရဖို့စဉ်များဉာဏ်ဖြစ်ဆင်ញင်ဇွဲကိုတွင်မှန်ပင်ဝမ်းသာပွားစိတ်ဓာတ်တွေကြနေဉာဏ်လေးနဲ့ဆင်ញင်ပြီးရှုမှတ်ကြည့်ပါပြီးတော့စိတ်ဓာတ်တွေကြနေဇွဲကို ခါတိုင်းနဲ့ဇွဲလုံးလောက်ဒီရောတင်ပြီးအထုတ်ကြည့်ပါစိတ်ဓာတ်တွေကြာနေဝမ်းမြောက်ဝမ်းသာစိတ်တွေမွေးကြည့်အထုတ်ပါအဲ့ဒီမှာဒီနှစ်ခုတော့ဆရာသမားတွေကဘာပြောကြလဲစိတ်ဓာတ်တွေတက်ကြွတော့နှိမ်လို့နှိမ်ချတာလွယ်တယ်စိတ်ဓာတ်တွေကြာနာအပေါ်တင်ဖို့တော်တော်ခက်တယ်နော်စိတ်ဓာတ်တွေမကြစေနဲ့ကြရင်ဒီဟာလေးဒီဘုဇင်သုံးပါးနဲ့အညီပွားတတ်ပါစေဒါရေးကြည့်တယ်ဝိပဿနာပိုင်းဖြစ်ဖြစ်ဇံပိုင်းဖြစ်ဖြစ်ဒါရှုမှတ်လို့ရပါတယ် နော်အဲ့ဒါလေးဒီဘုဇင်ခုနှစ်ပါးနဲ့ညီမအာထုံဒါလေးမှတ်ထားနော်ပြီးတဲ့အခါမှာဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော့အဲ့ဒီအိန္ဒိရေ၅ပါးဘုဇင်ခုနှစ်ပါးနဲ့အညီအာထုံလိုက်တဲ့အခါကျတော့ဘာတွေဖြစ်လာလဲဆိုတော့ဒီနမိတ်တွေကပရိပါနမိတ်တွေကခိုင်မြဲလာတော့ဗောဗျာနော် ပရိပါနမိတ်တွေခိုင်မြဲလာတဲ့အခါကျသူကအဲဇန်လန်းစဉ်သွားလိုက်နော်ပရိပါနမိတ် ဇာန်နန်းစဉ်သွားတော့ဒီဇာန်အကြောင်းတွေပထမဆုံးသိရတော့မယ်ဒီအဲ့ဒီမနေ့ကဥပ္ပစာရသမားတွေအဘနာသမားတွေဒါတွေဘုန်းကြီးတို့ပြီးသွားပြီမနေ့တော့ဘုန်းကြီးတို့သမားတွေ၃မျိုးထပ်ပြောပါဦးမယ်ဒီထဲလည်းရိုက်တာမနေ့ကလည်းသမားတွေ၃မျိုးပြောပြီးသားပြီးတော့တရားထုတ်ကစားဆိုရင်တော့ခဏိကသမားတွေအရင်ရအောင်လုပ်ရတော့နော်ခဏိကသမားတွေဆိုမနေ့ကပြောခဲ့ပြီကြာကမြမြင်ကမြတီးနေတာလည်းခဏိကသမားတွေလို့ခေါ်ပါတယ်ဒါပဲဒီခဏိကသမားတွေကတော့ ဉာဏ်မဖြစ်ပါဘူးဇာလန်းစဉ်တက်ဖို့လည်းခက်ပါတယ်နောက်တစ်ခုကတော့ဒီခဏိကသမารီကဘလို့ခဏိကသမารီမှာဇာလန်းစဉ်ဆံရနိုင်တယ်လဲမဲ့ညာဝိပဿနာဉာဏ်ဖြစ်တယ်လဲဆိုရင်တော့အာယုန်တစ်ခုထဲမှာကမ္မနာအာယုန်မပြတ်မလတ်အာယုန်တစ်ခုထဲမှာတီးနေရလောက်တရားမလဲထိုင်ရင်လည်းတဏှာတိုင်းတဏှာလုံးတီးနှစ်နာရီထိုင်နှစ်နာရီလုံးတီးရတီးပြီးတော့နိဝရဏစားတဲ့ကာမိသန္တာနိဝရဏစားနိဝရဏတွေလွှမ်းမိုးခြင်းမခံရတဲ့အားမျိုးဖြစ်ရ လွှမ်းမိုးမခံမနဲ့တခုတည်းကတ်နေတာမျိုးစိတ်ကိုမတုံမလုံးနဲ့တီးနေတာမျိုးနော်တဏှာဤတိုင်းတဏှာဤကတ်နှစ်နာရီတိုင်းနှစ်နာရီကစဉ်ညာလျှောက်လဲကတ်အဲ့ကြောင့်မှဝိပဿနာဉာဏ်ကြီးဖြစ်တယ်ဝိပဿနာဉာဏ်ဝိပဿနာပိုင်းသွားတဲ့ပုဂ္ဂိုလ်ကဒီလိုဖြစ်အောင်ကျင့်ပါဇံပိုင်းသွားတဲ့ပုဂ္ဂိုလ်ကြာခဏိကသမารီကလွန်ပြီးတော့ဥပ္ပစာရသမารီဇံနီးနာမှာဖြစ်တဲ့သမารီကိုဥပ္ပစာရသမารီလို့ခေါ်ပါတယ်ပြီးတော့အပ္ပနာသမารီဇံရသွားတဲ့သမารီမျိုးကိုအပ္ပနာသမารီလို့ခေါ်ပါတယ် အောက်ကိုဆက်ကြည့်မယ်ဥပ္ပစာရသမารီနဲ့အပ္ပနာသမารီထူခြားကျဲဆိုတော့အမှဘုန်းကြီးတို့တွေ့ပါလိမ့်မယ်ဒါလေးလည်းကိုယ့်ကိုနှုတ်ပြီးထုတ်ပြီးတော့ပြန်ပြန်ကြည့်လို့ရပါအဲတော့ဥပ္ပစာရသမารီနဲ့အပ္ပနာသမารီထူခြားကျက်လေးဘုန်းကြီးတို့ဟိုဇံပိုင်းကြတဲ့ဓာရီထင်ရှားပါလိမ့်မယ်ဒီဥပ္ပစာသမารီကြတော့ဘာလဲဆိုဒီခုနပြိပါကနမိတ်လေးပေါ့နော်အလင်းနမိတ်လေးပေါ်မှာဒီဒီသူကအလင်းနမိတ်လေးပေါ်ကတ်နိုင်တယ်တီးနိုင်တယ်ဒါပေမဲ့ဇိုင်းကားတွေမဆင်ញနိုင်သေးဘူး ဒီလင်းကနမိတ်လေးပေါ်မှာ तू ကကနေလိုက်ပြုတ်ကျသွားလိုက်ပြုတ်ကျသွားကတာမန်ပြုတ်ကျသွားမှအိပ်ပျော်သွားတယ်လို့ဖြစ်တတ်တယ်ပြုတ်ကျသွားနေနဲ့အိပ်ပျော်သွားတယ်လို့လည်းဖြစ်တတ်တယ်ဒါကဝိသုရိမေတ္တန်ဘုန်းကြီးရေးတာဥပဥပ္ပစာရသမารီဖြစ်ပေါ်လာတဲ့ကရှုမှတ်နေသည့်ဘာဝနာစိတ်သည်ယံခါတမ္ပဋ္ဌာနမိတမ္ပဋ္ဌာနမိဆိုပရိပါနမိကိုဆိုလိုပါတယ်ပရိပါနမိကိုအာယုံပြုပါသည်ယံခါရှုမှတ်သည့်စိတ်သည်ဘဝင်သို့တက်ဝင်နေတတ်တယ်ဘဝင်ကြနေတယ်အိပ်ပျော်နေတတ်တယ်ပြောတယ်ဒါတွေလည်းပြုတ်ကျသွားတယ်လို့ဆိုလိုပါတယ် အဲတော့ဥပ္ပစာသမားရိခိုက်တမှာကြပြိပါနမိတ်ကိုအာယုတခါတလေပြိပါနမိတ်ပြုအာယုပြတခါတလေပြုတ်ကြသွားမယ်အဲ့ဒါကြောင့်မသူကဇိုင်းကမဆင်ញနိုင်ဘူးဒါလေးမှတ်ထားမယ်ဥပ္ပစာသမားရိတဲ့အရာနဲ့သွားရီကအာကောင်းလာပြီပြိပါနမိတ်ကခိုင်မြဲနေပြီဆိုတဲ့အခါကျတော့ပြုတ်ကြမသွားတော့ပြုတ်မကြသွားတဲ့အခါကျဒီပြိပါနမိတ်အာယုနဲ့နှလုံးသားဆင်ထိုးဆိုင်ပြီးတော့ဇိုင်းကလေးတွေကိုဆင်ញံလို့ရတယ် ပရိပါကနမိတ်ရပြီဆိုဇာယင်ကဆင်ញင်လို့ရတယ်ဒီပရိပါကနမိတ်ကလည်းခိုင်မြဲတယ်ပြုတ်ကြတာမရှိဘူးဘဝင်ချတာဘဝင်ကြတာမရှိဘူးဒီလိုမှတ်ထားဒါကတော့ဒါကြောင့်မို့ तू ကဇံဝင်စားတယ်တညလုံးနဲ့ဝင်စားတယ်တနေ့လုံးနဲ့ဝင်စားနေတာဒါပဲဘဝင်လုံးဝမကြဘဝင်လုံးဝမကြတဲ့ခါကျအိပ်ပျော်မှုမရှိဘူးလို့ဆိုလိုတာပဲအိပ်ပျော်နေရင်တော့ဒါမဟုတ်ဘူးပေါ့ဗျာလူဆန်ရတယ်မဟုတ်ဘူးဒါကြည့်ပေါ့နော်အောက်မှာဆက်ကြည့်မယ်အဲ့တော့ဇံအကြောင်းနေပြောရတော့မယ် ဇန်ကဇန်ဇန်စိတ်နော်ဟုတ်ကအဲ့ဒါလေးကြည့်မယ်ပြီးတော့ပထမတော့အခြေခံသဘောအနေနဲ့ပြောကြတော့ဗောဗျာဒီမှာဇန်ရောကိုတင်းညိုတို့ဘာလို့တင်ဒီတိုင်းပဲသွားပါတယ်ဒီဝိတဝိဇာပိတိဒုက္ခဧကရာတို့ဇန်က၅ပါးနဲ့တကွာပြည့်တော့ပထမစိတ်ပါညာနဲ့ဒီလိုဆိုထားတာကိုအဲ့ဒီတိုင်းရေးရပါတယ်ဝိတဝိစာရဇံအင်္ဂါလေးတွေဆိုဝိတဝိစာရပိတိဒုက္ခဧကရာနောက်အောက်မှာအဓိပ္ပာယ်ရှင်းလင်းချက်ပါတယ် ခုတော့ဒီပါဠိစကားလုံးတိုင်းပဲပြောမယ်အဲ့ဒီတလုံးတလုံးတလုံးဒီကိုဇန်အင်္ဂါလို့ခေါ်တယ်နော်အဲ့ဒီငါးလုံးပေါင်းသွားတာမျိုးဇန်လို့ခေါ်တယ်နော်အဲ့ဒါမှတ်ထားဖို့ဒီငါးလုံးတစုတစည်းတဲ့နေတာကိုဇန်နော်ဘုန်းကြီးတို့အိမ်တို့ကားတို့ဒါမျိုးပြောတယ်အိမ်ကြီးကိုဒီတလုံးလုံးကြီးကိုအိမ်ခေါ်တယ်ဟို တကားပေါက်ကိုလည်းအိမ်ခေါ်တာမဟုတ်ဘူးနော်ဒီအိမ်နဲ့အိမ်ထဲမှာမျိုးစုံရှိတာပေါ့နော် ထုံရမတွေကိုလည်းအိမ်ခေါ်တာပေါ့အကုန်လုံးပေါင်းစတာလို့အေးကားကြည့်လိုက်ပေါ့နော်ကားဆိုဒီကကြီးတို့ဒီမကြီးတို့ပိုကျွမ်းကျင်ပါတယ်ဘုန်းကြီးတဲ့နော်အဲကားမောင်းတဲ့ကေရထိုးတာတကားတွေနောက်မီးမီးတွေလိုက်မီးနောက်လိုက်မီးတွေရှေ့ကဟိုဘာလဲမှန်ကြည့်အောင်လုပ်တာဘာခေါ်လဲအဲ့ဒါမျိုးပဲတခုတခုစီကြရင်အမီတစ်မျိုးစီပဲခေါ်တာလေဒါကြီးတစ်ခုလို့ပေါင်းထားလို့ကားလို့ခေါ်တာ ဒီမှာလည်းဝိတဝိစာရပိတိဒုက္ခဧကဂရာဆိုရင်ဒီတစ်ခုခုကိုဇန်အင်္ဂါလို့ကဇန်ရဲ့အစိတ်ပိုင်းလို့ခေါ်တယ်ဒီငါးလုံးလုံးပေါင်းနေတာကိုဇန်လို့ခေါ်တယ်နော်အဲ့ဒီငါးလုံးအပေါင်းနဲ့တူခွဖြစ်တဲ့စိတ်ကိုဇန်လို့ခေါ်တယ်နောက်တစ်ခုဇန်စိတ်ပေါ့နော်ဟိုနောက်ကဇန်ဟုခေါ်သည်ဇန်စိတ်ဟုခေါ်သည်လို့ရေးရမှာအဲ့ဒါလေးပြန်ရေးတာဘုန်းကြီးပြန်မစစ်စစ်စေတသိက်ပေါင်းတဲ့ အပေါင်းဖြစ်သောဇန်နှင့်အတူကဖြစ်သောစိတ်ကိုဇန်စိတ်ဟုခေါ်သည်နော်အောက်ဆုံးတတိယအကြောင်းကဇန်စိတ်ဟုခေါ်သည်လို့ဖြစ်အောင်နော်အဲဒီညာလေးဇန်စိတ်ဆိုလေးထင်အောင်ဒီမှာဘုန်းကြီးတို့ဒါကတော့သင်္ညိုသဘောတရားအရာပြောအောက်မှာနည်းနည်းလေးကြည့်လိုက်ဇန်ဆိုတော့ဘာခေါ်လဲဆိုကတိုင်းဆိုင်သောအာယုံကိုကရရှုတတ်သောကြောင့်လည်းကောင်းကတိုင်းဆိုအဝိုင်းဝန်းကိုခေါ်တယ်ဒီလိုဝိုင်းဝန်းကိုကြည့်နေရတယ်အဖြူရောင်ဝိုင်းဝန်း အခုကဘုန်းကြီးအဲ့ဒီကခါနဲ့ရှုနေကြအဲ့ဒီကြောင်းကပြောင်းလိုက်တော့ဒီအဝိုင်းဝန်းကိုတိမ့်ထားတယ်စနစ်တကျလောက်ထားတယ်အရင်နေကောင်းမှရှစ်လက်မလောက်လဲလုံးထားတယ်ပြီးမှဒါအဖြူဝိုင်းပေါ့ပြီးမှအဘေးကအမဲပတ်ပတ်လဲဝိုင်းတယ်ရှစ်လက်မဘေးကအမဲအမဲပတ်လဲနေဆိုဆယ်လက်မဖြစ်သွားတော့အဲ့ဒီဝိုင်းကိုဒီလိုမျက်စိတဲ့တဲ့မှာထားပြီးကြည်ရတယ်ဖြူအောင်ဖြူအောင်ဖြူအောင်မျက်စိဖွင့်ကြည်ရတယ်ဒီကမ္မထာနေကြကတိုင်းကမ္မထာနေကြအဲဒီမျက်စိဖွင့်ကြည့်လို့ဆွဲသွားပြီဆိုမျက်စိမိတ်ပေါ့ ဒါမျိုးပြောတယ်ဒါကတော့ဒီမှာတော့ကတိုင်းစာရအာယုံကိုလို့ပြောတယ်ဇံရတဲ့ကမ္မဋ္ဌာန်းဘယ်ကမ္မဋ္ဌာန်းမဆိုရှုမှတ်လို့ရတယ်ဆိုတော့ကတိုင်းကိုအဓိကထားပြောကတိုင်းဆိုအဝိုင်းဝန်းကိုခေါ်တယ်ကမ္မဋ္ဌာန်းရှုခြင်းရတာအဝိုင်းဝန်းလို့ရတယ်ဒီကတိုင်းဝန်းကဖြူရောင်ရှိမဲ့ညိုရောင်ရှိမဲ့စားရလို့ဒီအယောင်လေးတွေနဲ့ရှိတယ်အဲ့ဒီအယောင်တိုင်းလို့ပါအဲ့ဒါကိုစိုက်ကြည့်စိုက်ကြည့်နေအဲ့ဒီအာယုံမှာဆုစိုက်ကြည့်တယ်ဆုစိုက်ရှုတတ်လို့ သတိုင်းဆိုင်တဲ့အာယုံကိုစူးစိုက်ရှုတတ်လို့ဒါကိုဇန်လို့ခေါ်တယ်အဲစူးစိုက်ရှုုံနဲ့မပြီးဘူးစူးစိုက်ရှုရင်းရှုရင်းရှုရင်းနဲ့စัจ jima နိဗ္ဗာန်တရားပေါ့ဒီဇန်တရားတွေကိုပိတ်ဆို့တာမတရားပိတ်ဖို့တရားပိတ်ဆို့တဲ့တရားကိုနိဗ္ဗာန်လို့ခေါ်တယ်နော်အောက်ကြတိတလေးတွေတွေ့လိုက်ဒီမှာတော့စာအတိုင်းပဲရေးတာလောင်မြတ်စေတာတော့ကြောင့်ဒီနိဗ္ဗာန်တရားကိုဖယ်ရှားနေလိုက်တာဖယ်ရှားခုနအာယုန်တခုနဲ့လည်းစူးစိုက်ကြရမယ် ဆန့်ကျင်မဲ့နိဗ္ဗာန်ပေါ့ဒီဇန်တရားမေတ္တရားပိတ်ဆုတတ်တဲ့တရားတွေကိုလည်းဖယ်ရှားပြစ်တတ်တဲ့သဘောကိုဇန်နော်များအောက်မှာတော့လေဒီဆရာတော်ကြီးကများနားလျောင်ရတာရေးထားတယ်စိုက်စိုက်စူးစူးထူးမြဲမြရှူအားတန်ဇာဟုခေါ်တတာလေဒီဆရာတော် နော်အဲ့ဒီလိုပြောတဲ့စူးစိုက်မှုတင်ကိုဇန်ဟုခေါ်တာမဟုတ်ဘူးနော်တကယ်တမ်းကျတော့အကြောင်းနှမျိုးပါတယ်စူးစိုက်လည်းကြာနေရမယ်နိဝရဏတရားတွေကလည်းပယ်ခွာထားရမယ် အောက်မှာဆက်ရေးထားပါတယ်ဇန်တရားဒီပြိပါကနိမိတ်အာယုန်တစ်ခုတည်းကိုဆုစိုက်ထားတယ်နော်ဇန်ကိုရပြီဆိုရင်သူကပြိပါနိမိတ်ပေါ်ရပါမယ်ပြိပါနိမိတ်ရရပါမယ်ဒီနိမိတ်ကိုအာယုန်ဆုစိုက်ထားတဲ့သဘောပြိပါနိမိတ်ခုနပြောခဲ့ပြီဘုန်းကြီးတို့ပရိကာမနိမိတ်ဩဃနိမိတ်ပရိကာမနိမိတ်ဆိုတာက လေရောင်လေးလေပေါ်မှာမိကိုရောင်လေးအဲ့ရနဲ့တမားရီအားကောင်းတဲ့ရှုတော့လေလေးကဖြူရောင်လေးပြောင်းလာမယ် အာတမာရီအကောင်တွေကြည်လင်တောက်ပတဲ့အရာတွေဖြစ်လာမယ်အဲ့လိုကြည်လင်တောက်ပတဲ့အာယုတခုတည်းဆုစိုက်ထားတယ်ဆုစိုက်ထားတဲ့ခါကျတော့ဒီဇန်တရားတွေမတရားဖို့တရားပေါ့ဝိပဿနာပိုင်းကြမတရားဖို့တရားပေါ့အခုကြဇန်တရားတွေပိတ်ပင်တားဆီးရတဲ့နိဗ္ဗာန်တရားတွေကိုဖယ်ရှားပြလိုက်ဖယ်ရှားလို့ခုနကြည်လင်တောက်ပတဲ့ရောင်ထွက်တာမဖယ်ရှားနေကြည်လင်တောက်ပတဲ့ရောင်မထွက်ဘူးဒါရှင်းရှင်းလေးပဲအဲ့လိုမှတ်လိုက်နော်ဒီလောဘတွေဒေါသတွေပေါ့ဗျာဓာတ်ရိုက်ပြောင်းနော် လောဘတွေဒေါသတွေအဲ့ဒီတရားတွေဖယ်ရထိနာမိတာဒါဖယ်ရှားလိုက်တော့စိတ်ကကြည်လင်းလာတယ်အကြောင်းကိုစိတ်ကအယောင်လင်းထွက်တယ်ဆိုဘုရားအင်္ဂုတ္တမှာတိုက်ရမိတ်ထားတယ်ဒါကိုလည်းပြောခြင်းနော်ဒါလေးတွေဘုဒ္ဓတာပြောပါမယ်ဘုန်းကြီးတို့တရားရှုမှနေသည်ဒီပြိပာနေမိအာယုန်တွေမှာစိတ်ကနေဆက်တက်ဆက်တက်ရှုစိတ်ကြောင့်စိတ်တစားရုပ်တွေဖြစ်တယ်ကောင်းတဲ့စိတ်တစားရုပ်ရှိတယ်မကောင်းတဲ့စိတ်တစားရုပ်တရားမှတ်နေတယ်ဆိုတော့ကောင်းတဲ့စိတ်တစားရုပ်ရှိတယ်ပေါ့အဲ့ဒီစိတ်တစားရုပ်တွေထဲမှာဝန်နာ ရုပ်စွာပါတယ်ဝဏရုပ်စွာအယောင်ဆင်းပြောတယ်စေတသာယုတ်ဒီတရားရှုမှတ်လေဆက်တဲ့ဆက်တဲ့ဆက်တဲ့ဆက်တဲ့မှတ်နေဆက်တဲ့ဆက်တဲ့မှတ်နေတော့ဒီစိတ်ဆက်တဲ့တတိယဆက်တဲ့ဖြစ်သူစေတသာယုတ်လည်းဆက်တဲ့ဆက်တဲ့ဆက်တဲ့ဖြစ်တယ်အဲ့ဒီစိတ်တစားရည်ဝဏယုတ်တွေဆက်တဲ့ဆက်တဲ့ဆက်တဲ့ဆက်တဲ့အများကြီးဖြစ်တယ်အဲ့ဒီဝဏယုတ်တွေကြောင့်အယောင်လင်းထွက်တာစိတ်ကတော့အယောင်လင်းမထွက်ဘူးပေါ့ဗျာတင်စားထားတာ စိတ်ကြောင့်ဖြစ်တဲ့စေတစာယုတ်ထဲမှာပါတဲ့ဝဏယုတ်ဒါကတော့ဉာဏ်တဲ့လူတွေသိခဏတောင်းတော့ဗိဓမာသဘောအရနည်းနည်းသင်ဘူးတဲ့လူပဲနားလည်မယ်။ဘာလို့စိတ်ကအယောင်လင်းထွက်လဲလို့မေးအဲ့ဒါကြောင့်ထွက်တာပဲ။ပြီးတော့အောက်ကိုဆက်ကြည့်မယ်နော်။အောက်ကခုနအမှတ်စုကိုဆက်ကြည့်ပြီးမှနော်။အဲ့မှာကြည့်လိုက်ဇိုင်ငံ၅ပါးတွေ့တယ်နော်။ခုနဝိတ္တရဲ့သဘောလေးဇိုင်ငံ၅ပါးဖြစ်တယ် ဒီပြိပါနမိတ်နဲ့ဒီအလင်းနမိတ်လေးနဲ့ဘုန်းကြီးတို့အလင်းနမိတ်အကောင်းလာပြီဆိုရင်မဆင်ញင်နိုင်သေးရင်တော့ခုနတမာရီအနေနဲ့ပြောဥပ္ပစာရတမာရီပဲဒီဇိုင်းကလေးတွေဆင်ញင်နိုင်ပြီဆိုမှ အပ္ပနာတမာရီဒါကိုပြောချင်တယ်ဒါတော့ခုနအလင်းနမိတ်လေးရလာပြီဒီနမိတ်လေးကတိတ်အကောင်းလာပြီဆိုမှဒီနှလုံးသားကိုကြည်ခိုင်းတယ်နှလုံးသားကြည့်လိုက်ဖတ်ကလေးကြည့်ရတယ်ကြိုင်းကြည့်လို့ရင်လည်းဒီလင်းနမိတ်ပြောက်သွားဘာမှမမြင်တော့ဖတ်ကလေးလှမ်းကြည့်လိုက်နှလုံးသားမြင်ပါလေ ဒါကိုသိချင်တယ်ပေါ့နော်အဲတော့မနေ့ဟိုနေ့ကလည်းပြောခဲ့ပြီဇိုင်ငါလေးမပြောခင်ဒီဒီစိတ်လေးကဘယ်မှာဖြစ်လဲဒါလေးသိဖို့ရည်ကြီးတယ်မြင်သိစိတ်ကမျက်စိမှာဖြစ်ပါတယ်သကုဝိညာဉ်စိတ်ဒီမြင်သိစိတ်မျက်စိကန်းနေကွဲနေလည်းမမြင်ပါဘူးကြားသိစိတ်ကနားမှာဖြစ်ပါတယ်နားကန်းနေကွဲနေလည်းမကြားပါဘူးအနမ်းသိစိတ်ကနှာခေါင်းမှာနှာရည်တွေနှာရည်ချီနေမှာနှာရည်တွေယိုးနေမှာနှာခေါင်းတွေပိတ်နေဘာမှမမြင်ပါဘူးခုခေတ်ဆိုဘုယောဂါဆိုပြီးဖြစ်လာရင်လည်းဘာမှမမြင်ဘူးလို့ဆိုပါတယ် နော်စားတော့တယ်ဘာရတာမှမရှိပါဘူးဒီယောဂဆိုပြင်လဲဘာရတာမှမရှိဘူးလို့သိရတယ်ဒါမျိုးပေါ့နောက်ပြီးတော့ကိုထိသိစိတ်ဒီကိုလုံးမှာကဒီအနာကြီးယောဂဖြစ်နေတော့ဘယ်လိုမှထိုးလို့မှမနာဘူးနာယောဂမြင်ဒီကိုလုံးသိကျန်တဲ့စိတ်စေတသိက်တွေကြရင်ဒီနှလုံးသားပေါ်မှာမိတီဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ဒီနေ့ဥပမာလေးတစ်ခုပြောပါတယ်ဟိုကဒီမှာဓမ္မကြီး ဒေါမောသူစာပေါ့ဒီအခန်းထဲကနေပြင်ထွက်လာတယ်ဒကာကြီးကနေအပြင်ဘက်ကဟိတ်ဆိုလဲနဲ့လှန့်ချောင်းလိုက်မှောင်မိုက်တဲ့ချိန်ကိုကလည်းအခန်းထဲအထွက်ပြင်ဘက်ကဒကာကြီးရလို့လို့လိုက်ကားရဲဘယ်လာထိလဲနှလုံးကိုလာထိတယ်အဲဒါနဲ့လှလိုက်တာအငါနှလုံးထဲကိုဟိုတော်တော်ထိသွားတာပဲပေါ့အဲလိုမျိုးနော်အဲ့ဒါဆိုလိုတာကတော့ဉာဏ်နဲ့စိတ်စေတသိက်တွေကဘုန်းကြီးတို့ဒီနှလုံးပေါ်မှာမိတိဖြစ်တယ်ဒါလေးနားလည်ထားစေခြင်းအခုပြောမြဝိတ္တဝိစာရပီတိဒုက္ခဧကဂရာ အဲ့ဒီမှာတီးနေတာဒါကြောင့်မကုဏလင်းရောင်နဲ့နှလုံးကိုကြည်ခိုင်းတာအဲ့ဒါအဲ့ဒါကိုပြောခြင်းလို့ခြေတယ်ပြောနေတာနည်းနည်းလေးသိခဏတော့နော်အခုပိုင်းကဇန်တရားပိုင်းဆိုတော့နော်ကိုလှုပ်တဲ့ချိန်ကျရင်တော့ကြိုးများလိုက်မယ်အခုချိန်ကတော့နားတော့တာပေါ့အဲဘုန်းကြီးပြောနေရတယ်နားမလည်ဘူးတလုံးမှနားမလည်တာကြပြောနေဆိုစိတ်ပြတ်သွားစိတ်မပြတ်နဲ့ကုသိုလ်ရတယ်တော့မှတ်တာကုသိုလ်ရပြီးကိုကျွမ်းကျင်တဲ့ပိုင်းကိုနားလည်တဲ့ပိုင်းကိုအားထုတ်တဲ့ပိုင်းじゃသိချပြောပါမယ် အဲကြည်ဝိတက်ဝိတက်ဆိုတာဘာလဲဆိုခုနပရိပါနဲ့အလင်းနမိတ်အာယုံလေးကိုပြောရနော်အာနာပါနာပရိပါနမိတ်ဆိုတာပါဠိလိုရေးတာဗမာလိုပြောရင်ခုနပိကမနမိတ်ကမိခိုးရောင်လေးဥက္ကနမိတ်ဆိုတာမိခိုးရောင်လေးကိုအထွေအထွေနဲ့ကြည်လေးဖြူရောင်လေးပြောင်းတာတော့ဥက္ကနမိတ်အဲ့ဒီဖြူရောင်လေးကနေဒီလေချောင်းပေါ်မှာနော်ဒီဖြူရောင်လေးကနေကြည်လင်တောက်ပါတဲ့ဟိုမိုးဟွာကျဲရောင်လေးတွေအဲ့လိုကြည်လင်တောက်ပါတဲ့အရောင်လေးကိုအဲ့ဒါကိုအာနာပါနာပရိပါနမိတ်အာယုံလို့ခေါ်တယ် ။ဒါကြောင့်မို့လဲဒီလေးကိုအထုတ်လို့ရလို့နော်အာနာပါနပိကနမိအဲ့ဒီအာယုံလေးကိုစိတ်ကိုအဲ့ဒီအာယုံပေါ်ရောက်တော့ဝိတက်တွေကတင်ပေးတာချိန်ပေးတာရွယ်ပေးတာဒီသဘောနော်ဒီဝိတက်ဆိုတဲ့စာရင်းကြီးပေါ်မှာမဟုတ်ဘူးနှလုံးသားမှာဒီသဘောလေးပဲပေါ်မှာအဲ့ဒါနားလဲပေါ့အဲ့ဒါဒီနှလုံးသားကိုလှမ်းကြည့်မှာဘယ်မှာဒီနှလုံးသားမြင်ပြီဆိုရင်ခဏပဲကြည့်ဒီပရိဝါနမေပဲအာယုံပြုကတ်မှတ်နေ ဒါကိုတမာရီအကောင်ခိုင်မြဲအောင်လုပ်ရတယ်ခိုင်မြဲပြီးဆိုကဒီဝိတက်သဘောလေးနှလုံးသားနှမ်းကြည့်ဖတ်ခလက်ကြည့်လိုက်ပရိပါဏမေအာယုမှာတင်ပြီးတဲ့ချိန်ပြီးတဲ့ရွယ်ပြီးတဲ့သဘောလေးတွေ့တယ်သဘောလေးတွေ့ပြီးတော့ပြန်ကတ်တယ်စပိုင်းမှာတလုံးချင်းကြည်ရတယ်ပေါက်မကြည့်အောင်ဒုတိယဝိစာရပရိပါဏမေအာယုံကိုထက်ခါထက်ခါဆင်းရင်းနေတဲ့တုံ့တက်နေတဲ့သဘောမှတ်နေတဲ့သဘောပါဒါကြောင့်မို့အထက်ညာနေတက်တဲ့အခါကျမမှတ်နဲ့မမှတ်နဲ့ဆိုအဲ့ဒါပြောတာ ဝိสารသဘောကဆင်ញင်သုံးတတ်တဲ့သဘောမှတ်နေတဲ့သဘောကခက်ဆင်ဆင်ဖြစ်နေတယ်နော်အရိယာနမိတ်ဆိုခုနအတူတူနော်အလင်းနမိတ်အာယုံလေးပေါ်မှာထပ်ထပ်ထပ်ထပ်ဆင်ញင်သုံးတတ်နေတဲ့သဘောလေးတော့ဝိတ္တမြင်ပြီးဆိုဒီပရိပါဏမိတ်ပေါ်မှာအာယုံပြုပြန်ပွားတမာရီအကောင်ခိုင်မြင်းအောင်တည်ငြိမ်ပွားတော်တော်လေးတည်ငြိမ်လာပြီးဖတ်ခလက်နှလုံးသားကြည့်လိုက်ဒီပရိပါဏမိတ်အာယုံအဖမတ်ဆင်ញင်သုံးတတ်နေတဲ့သဘောလေးတွေ့လိုက်လည်းမရှာရဘူးနော်ဖတ်ခလက်သူ့အတူမြင်တယ် အဲ့ရနေပြန်ကပ်မြင်လို့ရှိရင်ပြန်ကြိုက်ပွားနေနောက်တစ်ခုပီတိပရိပါကနမိတ်အာယုန်လေးကိုနှစ်သက်သဘောကျနေကျေနပ်နေနှစ်သက်နေအဲ့ဒါပရိပါနမိတ်နှစ်သက်နေတဲ့ကျေနပ်နေတဲ့သဘောလေးတွေ့မယ်ဒါပီတိပေါ့တခုချင်းကြည့်မယ်နောက်ဆက်ကြည့်ပီတိမြင်ပြီးဆိုဒီပြန်ပရိပါနမိတ်အာယုန်ကြီးကတ်နေကြာကြာကြီးကတ်နေရခဏခဏမစင်ကြအောင်ဖြည်းဖြည်းချင်းစင်ကြအဲ့ဒါမှပိုသိကြအဲ့ဒီကနေဒုက္ခ ပရိပါနမိအာယုံရဲ့ရတာကိုခံစားချမ်းသာစွာခံစားနေတဲ့သဘောပေါ့ဒီအာယုံလေးကိုတွေ့နေရတဲ့ကစိတ်ကချမ်းသာအကိုယ်ကလည်းချမ်းသာဒီသဘောလေးပေါ့ခံစားနေတဲ့သဘောလေးတွေ့ပါတယ်ဒီသဘောလေးတွေ့တွေ့လိုက်ပရိပါနမိကိုပြန်အာယုံပြုဒီမှာကပ်ပြီးပွားနေအဲခိုင်မြဲလာပြီဆိုတော့ဒီကပြန်ကြည့်ဧကကထာအဲ့ဒါပါလေဒီပရိပါအာယုံတစ်ခုတည်းပဲကပ်နေတယ်ကျန်တာမဟာမရှိဘူးဒီပေါ်မှာငြိမ်ဖို့တည်ငြိမ်ကပ်ရောက်နေတဲ့သဘောလေးပဲအဲ့ဒါလေးမြင် ပထမအမှတ်ထားဖို့ကဘုန်းကြီးတို့ပရိဝါနမိတ်ကိုခံမြအောင်လုပ်မယ်ခံမြအောင်လုပ်တဲ့ကောင်ဘုန်းကြီးကပြောခဲ့ပြီးတော်တော်ထိရခက်တယ်စัจ जा မင်းလောင်းလေးကိုဝန်တီတဲ့မိဖုရားခေါင်ကြီးမိဖုရားခေါင်ကြီးကသူ့သားလေးကိုတရေလေးမပြတ်စီအောင်စောင့်ချောခက်တယ်လို့ပဲဒီပရိပါနမိတ်ခိုက်တာမှာလူတန်လူလုံးတဲ့အတန်လေးအတော်အန္တရာယ်များပြုတ်ကြသွားတယ်ဒါတွေတတိထားဖို့လိုပါတယ်ဝိပဿနာအထောက်ရင်လည်းဒီတိုင်းပါပဲ ဒီဒီတမာရီတွေပြုတ်ကြတတ်တဲ့လူလူလူတန်လူလုံးတဲ့တန်တွေဒါတတိထားဒီပရိပါဏိမိအာယုမြဲလာပြီဆိုနှလုံးသားဖတ်ကလေးကြည့်လိုက်နော်ဖတ်ကလေးကြည့်တွေ့ပြီးကြမ်းလာခဲ့ပရိပါဏိမိအာယုပြုတ်ဒီကတမာရီအကောင်အာယုပြုတ်တာဖတ်ကလေးကြည့်လိုက်ဝိတက်ဒီအာယုကိုခြေပေးရွယ်ပေးတင်ပေးတဲ့သဘောလေးတွေ့မယ်ပြန်ကြည့်ဒီလာခဲ့ပရိပါဏိမိခံမြောက်အာထုတ်နေတလုံးချင်းနော်ဝိစာရ ပရိပါဏမိအထက်ကထက်ကဆင်ခြင်သုံးသပ်တဲ့သဘောလေးတွေ့ခဏလေးပဲတရင်ကခဏလေးကြည့်ပြန်လာပရိပါဏမိအာရုံပြုပြကတ်အကောင်လို့အကောင်လာပြီးတော့ပီတိပြန်ကြည့်ပရိပါဏမိအာရုံလေးကိုနှစ်သက်နေတဲ့ကြည်နှက်နေတဲ့သဘောလေးတွေ့တွေ့ပြီးဆိုပြန်လာတယ်ခဏပဲကြည့်ကြာကြာကြည့်ရင်တော့နမိတ်အာယုံလည်းပျောက်သွားတော့ဘာမှလည်းမတွေ့ဘူးနော်အဲ့ဒါမှတ်တာကြာကြာသွားမှကြည့်နဲ့ခဏပဲပြီးတဲ့အခါကျတော့ဘေးကနေမြေအာယုံသွား ဘေးကနေပြီးခံမြဲပြီးအကောင်းလာပြီးတော့ဒုက္ခပရိပါဏိမိအာယုံအရာတော့ခံစားနေတဲ့သဘောလေးဒါလေးတွေ့ပါမယ်။ကပရိပါဏိမိပြန်ပြီးတော့ဆင်ញံနှလုံးသွင်းအကောင်းလာပြီးဧကဂရသဘောဆင်ញံနှလုံးသွင်းဒီအာယုံတစ်ခုတည်းပရိပါဏိမိအာယုံတစ်ခုတည်းပေါ်မှာစိတ်ကကပ်ပြီးတီးနေတဲ့သဘောလေးအဲတွေ့ပြီးဆိုပြန်သွားဒါပရိကနမိကအကောက်ခံမြောက်ရှုမှတ်ရှုမှတ်ရှုမှတ်နေပရိကနမိကအခံမြဲလာပြီးဆိုဖက်ကလည်းနှလုံးသားကြည့်လိုက် ဒီငါးလုံးတစုတည်းမြင်ပါတယ်ဒီသဘောငါးမျိုးတစုတည်းမြင် မြင်ပြီဆိုလို့ပြန်လာခဏပဲမြင်ပြီဆိုပြန်လာခဲ့ဘုန်းကြီးတို့ဝိပဿနာရှုသလိုပေါ့နော်ဝိပဿနာရှုနေရင်လေဒီဒီတခါတည်းလေးအာယုန်ကုရမှနေဟာဟိုမှာရားတာလည်းသိတယ်ဒီနာရားတာသိဟိုနာရားလည်းသိတယ်ကြားနေတာသိအဲ့ဒီလိုပဲဒီအာယုန်နေတပြိုင်တည်းထဲမြင်ဒီငါးလုံးကတပြိုင်တည်းထဲမြင်အဲ့လိုငါးလုံးတပြိုင်တည်းမြင်ပြီးဆိုဒီပြန်ကပ်ကပ်ပြီးတော့ ရှုမှတ်နဲ့ဒါပထမဇန်ဝင်စားတယ်ပထမဇန်ရတယ်လို့ခေါ်ပါတယ်နော်အဲ့ဒီမှာရှေ့ရှေ့ဆရာတော်ကြီးကဗာမိတ်လဲဆိုဝင်စားမှုများစေဆင်ခြင်မှုနည်းစေနော်ဆင်ခြင်မှုကနည်းရတယ်ဆင်ခြင်တာကြီးအကြိုက်ကြီးပျောက်သွားတာပဲဘာမှမဖြစ်တော့ဒါကိုပြောလို့တယ်နော်ဒီနမိတ်အာယုံပေါ်မှာကပ်ပြီးတော့ရှုမှတ်တာများစေလို့ပြောနော်အဲ့ဒီနေ့ဒီလောက်နဲ့တော်ကြအောင်နော်ဒီနေ့6နိုင်5မိနစ်ရှိတယ် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုလိုက်နာကျင့်ကြကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြတဲ့မဲ့ညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။